ဒီနေ့ဒေဂာကြီးဥပ္ပယအမှုပြုပြီးတော့ပါရမီနန္ဒာမေကြီးကဘုရားဒေဂာကြီးတွေကမာကြီးနာမည်တွေသိမှမိတာပေါ့ဒေဂာကြီးအင်းနဲ့တော်စင်မိုးနဲ့နှစ်ယောက်ပဲမှမိစစ်တင်လူတွေကမမမိတဲ့ကျဲဒေဂာကြီးဥပ္ပယကဘာကြီးကဆိုတော့မိတော့တာကြီးကမိဟမ်တော်ရင်နုတော်ရင်နုအဲ ဒါရည်ရင်ဆိုရင်ယူကြည့်ပြီးတော့ယူသားတွေသမီးတွေကတော့အဲ့ဒါတွေကတော့နာမည်တွေများတယ်ဘုန်းကြီးမှန်းမှာမဟုတ်ဘူးဒါတွေတော့လောက်ပဲလောက်ပဲမှတ်တယ်ဒီကဘယ်သိမို့ရင်ကတော့ဒီသိသေးတာပြီးတော့ဟမ်ဒီသိသေးဟမ်အဲဥဒိန်ကြီးဥဒိန်ဥဒိန်ကြီးတော့ကျင်းလို့ ဒီကလူတဲ့သိမမှန်းနေလို့ဒီလိုပဲဓမ္မတွေရင်းချာချာတွေပါပဲဒီလိုသိမမှန်းဘူးဒီမှာသာသနာ့ဤဓမ္မလာတရားအထုတ်နေတဲ့ယောဂီတွေလည်းခဏခဏလာနေတာပဲတချို့မမှန်းဘူးလို့ခဏခဏမေးရတယ်ဒီလိုပဲဟိုတရားယူခင်တော့တော့မော်လမြိုင်မှာဘုန်းကြီးနေတဲ့တောင်ဝိုင်းတိုက်တောင်ကတရားယူကြည့်မောင်းသားတွေသမီးတွေဆိုတော့ကျောင်းတကသာသမီးတွေဆိုတော့အန္တရင်းချာတွေပဲဒါပဲမဲ့လို့ ဒါကြီးဥခင်နဲ့လည်းတွေ့ရနေတယ်။မာန်ဒကာကြီးကမာန်လေးပါလေဘုန်းကြီးကမော်လမြိုင်မာန်လေး။ဟိုရန်ကုန်တစ်ခါနားမှာရန်ကုန်တစ်ခါရောက်လာတယ်အဲဒီကလည်းပဲတစ်ခါလားနှစ်ခါလားတွေ့တယ်နောက်လည်းပဲတစ်ခါမာန်လေးပြန်ရောက်သွား။အဲတော့အတွေ့အကြုံနဲ့တော်စင်မှုကလည်းတစ်ခါတစ်ခါမှတွေ့ပါတယ်သူလည်း။ဒါမှလည်းတော့မှတ်မိတော့မှတ်မိပြီတော်သေးရဲ့သူက။อืมนี่เปลี่ยนอยู่เลย ပါပိဇမင်္ဂလာပြုမနေ့ပြင်ကကြတော့တခါအဲ့ဒါကပါလာပါတော့ရန်ခံမှုကဒါဥပသမရကဆောင်မှုပါရိဇမင်္ဂလာဥပသမရမင်္ဂလာအကြောင်းပြုပြီးတော့သံဃာတော်တွေကိုမုံမြတ်သောဆွမ်းခဲပဲဘောဇင်းနဲ့လူသားဆက်ကဒါနမင်္ဂလာသာသနာ့ဤတာထဲမှာတရားအထုတ်ပြီးတော့နေတဲ့ယောဂီပုဂ္ဂိုလ်တွေ အခုနေတဲ့ယောဂီပုဂ္ဂိုလ်တွေတော်တော်များတယ်။အောက်ကယောဂီဓမ္မတွေကိုတရားကျော်ရှိတယ်လို့ပြောတယ်။ဒါကြရည်တော်တော်များ။သာသနာ့ရေးတာထဲမှာတရားထုတ်နေတဲ့ယောဂီတွေဆိုတာအမြဲတမ်း7ပါးသီလဆောက်တည်ပြီးတော့သီလကတော့သူတည်းရင်သင်ကျဲနေတယ်လို့ဆိုရမှာပါပဲလူအနေနဲ့7ပါးသီလဆောက်တည်နေတာ။အဲဒီတော့ဆောက်တည်ပြီးတော့ နေရောညင်းမှာမပြမစက်တရားအထုံနေတဲ့ယောဂီတွေဒါတွေလည်းပဲဒီမှုစုရမ်းရတယ်အပြင်ကလည်းပဲမိတ်ဆွေပင်ကကလျာဏမိတ်တာဖြစ်တဲ့ပုဂ္ဂိုလ်တွေအိမ်မှာတကားပြုပြီးတော့ဒီမှုစုရမ်းဘာဝိဇမင်္ဂလာအရင်ခံပြီးတော့ဒါနမင်္ဂလာတွေပြုဒါတွေကကောင်းရသော မင်္ဂလာတွေပဲအကောင်းဆုံးမင်္ဂလာတွေပဲဆိုတာစောစောကတည်းကပြီးပြီးသားတွေပါပဲဒီကောင်းဆုံးမင်္ဂလာတွေပြုတဲ့အတွက်မြင့်မြတ်သောအကျိုးတွေကိုရတယ်ဆိုတာလည်းပြီးပြီးသားတွေပါပဲဒါပေမဲ့လို့ဒီလိုအတူဒါနပြုတဲ့ခါကလာဘုညရားကအနုမောဒနာတရားတော့ဟောရအဲဒီအနုမောဒနာတရားကတော့တော်တော်ကြာမှဟောကြတယ်လို့ဟိုကဒီကဘုညကြီးတို့ကဟိုသွားကြတယ်အဲဒီကလည်း မြို့ထဲမှာရှင်မြူပါပဲသူကလည်းရှင်မြူလူလည်းရဟန်းကမယ်ရှင်မြူရဟန်းကမယ်လက်ဖြင့်ကတည်းကသူတို့ရဟန်းကမယ်အဲဒီက၄ပါးဆိုပြီးရဟန်းကမယ်ဟင်းလက်ဖြင့်ကတည်းကရှင်မြူရဟန်းကလည်းတော့ကြည့်ရှိပါတယ်ဒါတော့ကျေးဥစွာဒီရဲချပြီးတော့အနုမောဒနာတရားနောက်တော့ကြမှာဟောကြတယ်နုမောဒနာတရားဆိုတဲ့ဒီကတော့အဲဒီနုမောဒနာလည်းပါမှာပဲဒီနေ့ဒီရက်က အမြဲတမ်းဝိပဿနာတရားဟောနေတဲ့ရဲပါပဲလာကြည့်လာွယ်လာစမ်းရှိရဲ့လာစုရှိရဲ့ဒီမှာဝိပဿနာတရားအများအားဟောနေပါတယ်ဟောတဲ့အချိန်မှာ2နာရီကနေပြီးတော့4နာရီ4နာရီကျော်ကျော်ရောက်အောင်ဒီလိုဟောနေကြဖြစ်ပါတယ်ဒီကနေ့တော့အဲဒီသင်္ညုမင်္ဂလာနဲ့တိုက်ဆိုင်နေတော့အဲဒီသင်္ညုတရားရောဝိပဿနာနဲ့ဆင်ရတရားရောဟောရမှာပဲကနေ့ ခါရင်ဟောနေကြဝိပဿနာတက်တဲ့နဲ့မဖြစ်သေးဘူးသူကတော်ရမယ်အဲတော့ကျေဥသာကုရေစဲချရတယ်ရေစဲချရတယ်ဟုတ်လားရေစဲချရတယ်ရေစဲချရတယ်ဆိုတော့ဒီကသွားကြည့်ရေဆိုတော့လူစရာတွေကသင်္ကန်းရယ်ခဏရယ်ဒီအမြင်အားဖြင့်ဒီရအပေါ်ကဘာလို့သင်္ကန်းဘဝတင်ထားတာ ဉာဏ်ပုဂ္ဂိုလ်ကပြီးတော့ဝတ္ထုငွေကအစိတ်25ကျန်နော်ဟွန်းဟွန်းဖောင်ဒေးပင်လည်းပါဖောင်ဒေးပင်ဖောင်ဒေးမှင်းလားမှင်းရောဖောင်ဒေးရောဟောတယ်ဖောင်ဒေးရောဖောင်ဒေးရောနှစ်ခုပါပဲမှင်းရောဖောင်ဒေးရောနှစ်ခုပါဟုတ်အဲ့ဒါကြီးဘုံလုံးအားလုံးယောဂီထောက်ပံ့ရေးအတွက်လည်း ကုသမှုနှစ်ရပ်ဒါကသာသနာ့ရိပ်သာမှာယောဂီအားလုံးနဲ့သက်ဆိုင်ပါတယ်ယောဂီအားလုံးအောက်ပါမှုအခုဒီမှာမိတို့အစသာရာရာတွေဒီမှာသုံးနေတာတွေအဲဒီယောဂီထောက်ပံ့ရင်းနဲ့သက်ဆိုင်တဲ့ဥစ္စာတွေပါနေရောညရောဟောအမှပေးတဲ့နေရာမှာဆိုရင်စိတ်ရခေါ်တာနဲ့နေပြီးတော့အမှပေးနေအဲဒီမှာလည်းပါတာပဲဒီမှာဒါမီးနဲ့ခွဲရတာဟုတ်တယ် ဟောဆက်ကြီးတစ်လုံးနဲ့ဒီကဘုရင်ကသူတော်တာရှိပါတယ်ဒါကတော့တိမ်တိမ်နဲ့ပတ်သက်ပုံရတယ်သူတော်တာရှိနောက်ပြီးတော့ညာစဉ်တရားဟောတယ်ဆိုရင်လည်းအဲဒီဥစ္စာဓမ္မီအားနဲ့ဖွင့်ပြီးတော့ဟောရတာအဲဒါတွေကယောဂီထောက်ပံ့ရင်းနဲ့အကုန်လုံးဆိုင်ပါတယ်သာသနာပฏิပါတိသာသနာမှာအားပေးတဲ့ အမြဲတမ်းဒီသာသနာ့ရေးတာအမြဲတမ်းအားပေးနေယောဂီအဖွဲ့ပါပဲအဲဒီယောဂီအဖွဲ့ကိုနေရာလုံးသူ့ကိုဒီတော်မကြီးအားပြီးကဲဒီလေးကိုဒီတိုင်းနဲ့လိုက်ဆိုရမယ်လိုက်ကြအားလုံးလိုက်ကြအရှင်ဘုရားတို့တပည့်တော်တို့သည်မြတ်စွာဘုရားဤသာသနာတော်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 တတိတော်တို့ဤပါမည်ဖြစ်သောသူငယ်တို့ကိုမြတ်စွာဘုရားဤသာသနာတော်၌မြင့်မြတ်သောရှင်သာမဏေဖြစ်သောရောက်စေလျက်ဖပိဇာမင်္ဂလာကံကိုဆောင်ရွက်ကြပါကုန်၏

ပူဇော်သောအခြင်းယနေ့နဲ့နဲ့ကာလ၌သံဃာတော်ရှင်မြတ်ပေါင်းအားမွန်မြတ်သောသွမ်းခဲဝဲဘောဇင်တို့ကိုယူသည်စွာဆက်ကတူတာကျွေးမွေးပူဇော်ပါကုန်၏ရှင်ဖျား ဤသာသနာရိပ်သာ၌တရားအားထုတ်လျက်ဤကြသောယောဂီအပေါင်းသူတော်ကောင်းတို့ကိုလီမွန်မြတ်သောသာဝေသောဖွယ်တို့ဖြင့်ကျွေးမွေးပါကုန်၏ကြွရောက်လာသောကလျာဏမိတ်တာဖြစ်သောမိတ်ဆွေအပေါင်းသူတော်ကောင်းတို့အားလီ မွန်မြတ်သောသာဝေသောခွေတို့ဖြင့်ကျွေးမွေးပါကုန်၏ကျွေးမွေးပြီးလင်ယခုခါ၌အရှင်မြတ်တို့၏မျက်မှောက်၌သရဏဂုံသုံးပါးနှင့်တကွာစစ်ပါးသီလကိုသောက်တည်ကြပြီးလင်ရှင်မြတ်တို့ဟောကြားတော် ပရိသရာတော်တို့ကိုလည်းယိုသေးစွာနာကြားကြပြီးနှင့်သံဃာဝဆင်းရဲမှာဆွဲမြောက်၍နိဗ္ဗာန်ကိုသင်မြန်စွာမျက်မှောက်ပြုပါရခြင်းအကျိုးငှာသီလအစာရှိသောဘုံကျေးဇူးတော်နှင့်ပြည့်စုံတော်မူကြသော၁၂ပါးသော ရှင်မြတ်တို့အားအတိအတိတော်သင်္ကန်းဆောင်တို့ကို၎င်းခဏတို့ကို၎င်းဉာဏ်သုတ်ဘွာတို့ကို၎င်းမင်းအိုးနဲ့တကွာကောင်းတယ်သဗ္ဗရာကေတို့ကို၎င်း25ရာစီသောဝုထုငွေတို့မှာဖြစ်ပေါ်လတတ်သောရဟန်းတော်တို့အား အစသောလိုရာလိုရာဘုထုပစ္စည်းတို့ကို၎င်းအသီးအသီးပိုင်းခြား၍ရေစဲသွန်းချ၍လူရမာကုန်၏အရှင်ဖရာနေရာသောဘုထုငွေတို့ကိုဒီသာသနာ့ဣဒ္ဓာ၌ယောဂီပေါင်းတို့ချမ်းသာသာ တရားအထုတ်နိုင်ရန်ထောက်ပံ့သောယောဂီထောက်ပံ့ရေးဖွဲ့အားလူရန်ပါကုန်၏သုမရပါတရားသောဘုထုငွေတို့မှာစစ်ပေါ်လက်တန့်သောရဟန်းတော်တို့အားအဆက်သောလူရာရာဘုထုပစ္စည်းတို့ကို၎င်းသုမရပါ ဒီပဲမှန်းထားသောလူပဲဝတ္ထုတို့ကို၎င်းတရားတော်ကိုပူဇော်သောအခြင်းရှင်ဖျားအားလူရန်ပါကုန်၏ရှင်ဖျားပပိစ္စမင်္ဂလာကိုအကြောင်းပြု၍ယနေ့ယခုကျွန်ုပ်တို့ပြုစုအားထုတ် သိဘူးအပ်သောဒီကောင်းမှုပေါင်းသည်အသောတရား၄ပါးတော့ဤဘုံရာကုံကြောင်းဖြစ်သောမေညာဘုံညာနိဗ္ဗာန်ကိုရောက်ဆောင်ပါစေတည်းဒီကောင်းမှုကြောင့်ကျွန်ုပ်တို့သည်ဘေးရန်အန္တရာယ်ဥဒမြတော်မှာအခါခသိကင်းလို့ကြဝေးကွာကြ၍ အသက်ရှည်ခြင်းစင်လာခြင်းခွန်အားကြီးခြင်းဉာဏ်ပညာကြီးခြင်းွေရာများခြင်းကျမ်းမာခြင်းသံသာများခြင်းအသရှိသောလူလားတောင်းတသောလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်အခါခတ်သည် ပြည့်စုံကြ၍သင်္ခါသိန်းတို့ဤငြိမ်းရာဖြစ်သောနိဗ္ဗာန်သံသာမြတ်သောသင်ညာစွာရောက်ရပါလိုကုန်၏သင်ဖျားဤကောင်းမှုကုသိုလ်ရဖို့ကိုအမိယဖာဆရာသမားတော်၎င်းအဆွေမျိုးတော်၎င်းဤရရ၌ရောက်ရှိနေသော ပရိသတ်ပေါင်းအား၎င်းကျွန်ုပ်တို့ဤကိုဆောင်နာအိမ်ဆောင်နာမြို့ဆောင်နာဤကျောင်းဆောင်နာသာသနာတော်ဆောင်နာလောကကိုစောင့်ကြောက်သောနာတရားမင်းယမမင်းအသရှိသောနာပေါင်းတော်အား၎င်းအလုံးစုံသောသတ္တဝါပေါင်းတော်အား၎င်းညာပေးဝေပါကုန်၏ အမြပေးဝေပါကုန်၏မြပေးဝေပါကုန်၏အလုံးစုံသောသတ္တဝါပေါင်းတို့သည်အမြရကြ၍ကိုယ်စိတ်နှပြချမ်းသာကြသည်ဖြစ်ပါစေကုန်သတည်း

ကြီးမြောက်တယ်ဆိုတာဟာပုဂ္ဂိုလ်ကိုကြီးမြောက်တယ်သာသနာတော်ကိုကြီးမြောက်တယ်နှမျိုးရှိပါတယ်ပုဂ္ဂိုလ်ကိုကြီးမြောက်တယ်ဆိုတာကတော့လူအချင်းချင်းဖြစ်ဖြစ်ရာအချင်းချင်းဖြစ်ဖြစ်ဓာတုပုဂ္ဂိုလ်ဖြစ်ဖြစ်အောက်ကြတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်အဲတနည်းနည်းနဲ့ ရှင်းမြောက်ထောက်ပံ့တယ်ပေးကမ်းတယ်ကူညီတယ်အဲ့ဒါဟာပုဂ္ဂိုလ်ကိုရှင်းမြောက်တာသာသနာတော်ရှင်းမြောက်တယ်ဆိုတာကတော့သာသနာတော်ကိုကြီးပွားရာကြီးပွားကြောင်းတိုးတက်ရာတိုးတက်ကြောင်းအကျိုးရှိရာရှိကြောင်းတနည်းနည်းနဲ့သူကထောက်ပံ့ပေးတာပါပဲအဲဒီနှမျိုးလုံးနဲ့ပဲသက်ဆိုင်ပါတယ် အဲဒီလိုထောက်ပံ့ခြင်းဟာနှမျိုးရှိတယ်ဘယ်လိုတုံးဆိုတော့ပစ္စယနုဘောသပစ္စည်းချင်းချင်းရောက်ခြင်းငါတပါးဓမ္မနုဘောသတရားချင်းချင်းရောက်ခြင်းငါတပါးဒီလိုနှမျိုးရှိတယ်ပစ္စည်းနဲ့ချင်းရောက်ခြင်းတရားနဲ့ချင်းရောက်ခြင်းလို့နှမျိုးရှိတယ်ပစ္စည်းနဲ့ချင်းရောက်တယ်ဆိုတော့ပစ္စည်းပေးကမ်းတာပါပဲတရားနဲ့ချင်းရောက်တယ်ဆိုတော့ကို တရားဟောပြောတယ်ညွှန်ပြတယ်ကိုယ်တိုင်ကျင့်သုံးတယ်အဲဒီဥစ္စာတရားနဲ့ကြီးမြောက်တာပဲမိမိတို့ဤသာသမီများကိုမိဘများကကြီးမြောက်ရဒါကတော့သဘာဝအတိုင်းပဲကြီးနေပါလေမိဘဆိုတာဟာသာသမီကို ဖြစ်ကြတာကြီးတယ်ပဲမိဘသားသမီးမရှိတဲ့ပုဂ္ဂိုလ်ကတော့လောကမရှိသလောက်ဖြစ်ပါလိမ့်မယ်လူရာမဟုတ်ဘူးသိခြင်းသတ္တဝါတွေလည်းသာသမီဆိုရင်အမှန်ဖြစ်ကြပါတယ်သာသမီဖြစ်ကြတော့မိဘတွေကသာသမီတွေကိုတားနိုင်နေကြကြီးမြောက်ကြတယ်ဘယ်လိုကြီးမြောက်ကြတော့ဆိုတော့အများအားဖြင့်တော့ကိုပစ္စည်းပေးကမ်းပြီးတော့ကြီးမြောက်ကြပါတယ်မိမိတို့က ပစ္စည်းဥစ္စာတွေပေါ်များကျေဝနေခဲ့လို့ရှိရင်သာသမီတွေလည်းမိမိတို့လိုပဲပစ္စည်းဥစ္စာပေါ်များကျေဝပြည့်စုံအောင်လို့ပစ္စည်းတွေလိုသလောက်အထောက်ပံ့ကူညီပေးပြီးတော့ချင်းမြောက်ရမိမိကမတန်ပေါ်များကျေဝတဲ့တစ်ထည်ဖြစ်နေလို့ရှိရင်သာသမီတွေလည်းမိမိတို့တစ်ထည်ဖြစ်အောင်လို့ချင်းမြောက်ရမိမိက မင်းဖြစ်နေလို့ရှိရင်သာသမီတွေလည်းမင်းဖြစ်လို့ရအောင်အထုအမြတ်ဆုံးရအောင်လို့ချီးမြှောက်ရမိမိကိုယ်တိုင်ကယာရုဌာနနေရနဲ့အထက်တန်းကြတဲ့ပုဂ္ဂိုလ်ဖြစ်နေလို့ရှိရင်လည်းမိမိတို့ဤသာသမီတွေကိုယာရုဌာနတရနဲ့အထက်တန်းကြအောင်လို့ချီးမြှောက်ရတယ်ဒါကအခုနေခါကာလမှာဒီချီးမြှောက်တာတွေကများပါတယ်သာသမီတွေငယ်ပဲစဉ်ကလေးကတော်တော်ပြီးတတ်တဲ့ရွယ်တွေကပညာသင်ကြားပေးရတယ် ညာသင်ကြားပြီငါအဲဒီပညာသင်ကြားတယ်ဆိုတာဈေးစကမကုန်မဲတာမပြီးဘူးဈေးစကတွေကျောင်းသားတယောက်ကလေးတယောက်ကိုကျောင်းသားဖို့ရာဈေးကြီးအများကြီးကုန်တာပဲဒါတွေအဲဒါတွေကဒီဈေးတွေစုဆောင်ထားမယ်ဆိုလို့ရှိရင်အဲ15နှစ်အနည်း20လောက်ပညာသင်ရတာ15နှစ်အနည်း20လောက်အတွင်းမှာကုန်တဲ့ဈေးတွေစုပေါင်းထားမယ်ဆိုရင်မနည်းဘူးပဲအများကြီးပဲ ဒါပေမဲ့လို့ပညာသင်ပြီးတော့ကြီးမြောက်တဲ့ဥစ္စာကခိုင်ကားတယ်အဲဒီပစ္စည်းတွေစုပုံပြီးတော့ပေးလိုက်မယ်ဆိုရင်ပညာမတတ်ဘူးမသိတတ်ဘူးမလိမ္မာဘူးဆိုရင်ဒါတွေသူကမသုံးစွဲတာပဲနဲ့မကြခင်ပျောက်ပြဲသွားနိုင်တယ်လောကမှာလည်းပဲဂုဏ်လည်းမရှိဘူးအဲဒါကြောင့်မိမိတို့သားသမီးတွေကိုငရွယ်စဉ်ကတည်းကငွေကြေးကုန်ကြခံပြီးတော့ ပညာသင်ကြားပေးရတယ်ပညာသင်ကြားပေးတာဟာတရားမဟုတ်ဘူးမိမိတို့နဲ့ဓာတုဖြစ်စေမိမိတို့နဲ့သာပြီးတော့ဖြစ်စေလောကမှာထဲထဲဝါဝါနဲ့နေနိုင်ကြပါစေလို့ကြီးဝဲပြီးတော့ဒါထောက်ပံ့ကြတာပဲဗုဒ္ဓဒါရသသင်္ဃောဗုဒ္ဓဒါရသသာသမီကိုသင်္ဃောဗုဒ္ဓဒါရသသမယကိုသင်္ဃောချင်းမြောက်ခြင်းဒါမင်္ဂလာတစ်ပါးပဲ

အဲကြီးမြောက်တဲ့ပုဂ္ဂိုလ်ကြတော့ပဲအဲဒီအကဲ့ရဲ့လွတ်တဲ့အကြီးမွန်လည်းခံရတာပါပဲဒါကြောင့်သူဟာလောကတွင်နာရီမင်္ဂလာဖြစ်အဲဒီတော့ပုဂ္ဂိုလ်ကဘာဝဉ္ဇဉ်ကနေပြီးတော့ယူသည်လေးစားမှုတွေလည်းရှိပါတယ်အလုပ်ကိစ္စတွေဆောင်ရွက်လို့ရှိရင်အောင်မြင်တတ်ပါတယ်လောကတွင်ကောင်းခြင်းမင်္ဂလာတွေဖြစ်ဒါကြောင့်မို့သာသမီများကိုမိမိတို့တတ်နိုင်တယ်များ ကြီးမြတ်ပါတယ်ငယ်ငယ်ရစိုက်ပညာသင်ကြားပေးထထမ်းကြအောင်လို့ပညာသင်ကြားပေးပညာသင်ကြားပေးလို့ထထမ်းကြလာတဲ့ခါကျတော့သူ့ဟာသူလောကမှာတင်းနေတယ်ထဲထဲဝါဝါနေနိုင်တယ်အဲဒီလိုကြီးမြောက်ပြရဒါရင်မကသေးဘူးသူချင်းရွယ်ရောက်တဲ့ခါကာလကြာလို့ရှိရင်လက်တာထိန်များပြီးတော့လည်းပဲကြီးမြောက်ရတာပဲဒီပြုစာတွေလည်းပေးတာများပေးကံပြီးတော့ကြီးမြောက်ရသေးတာပါပဲတာနိုင်များကြီးမြောက်ကြအဲဒါတွေက ပစ္စယနုဂရီတဲ့ဘယ်အထိအောင်မြင်ရတော့ဆိုပစ္စယနုဂကမင်းဖြစ်တယ်အောင်ချင်းရောက်တာဖြင့်အမြတ်ဆုံးပဲရှိကအာနာပိုင်မင်းတွေဆိုတာရှိအာနာပိုင်မင်းတွေကမိမိကမင်းဖြစ်နေတော့မိမိတို့ဤသားတော်သမီးတော်လေးတွေအချိန်ရောက်တဲ့အခါကာလကြလို့ရှိရင်ဖြင့်ဟွန်းထိုက်တန်တဲ့ຢာသူနဲ့လုပ်ငန်းဆောင်တာနဲ့သူချင်းရောက်တာမိမိတို့မိဘဖြစ်တဲ့မင်းမင်းတွေက မျက်နာလွဲသွားတဲ့အခါကာလကြလို့ရှိရင်သူတို့တိုင်းပြည်အုပ်ချုပ်ပြီးတဲ့ကာလမင်းဖြစ်အောင်လို့ရှင်းမြောက်ပြီးတော့ထားခဲ့ဒီလိုလည်းပဲမသေးခင်အတွင်းမှာပဲအဲသားလေးတွေဒီနဲ့နားနဲ့တင်းနေတယ်နေတာမြင်ရင်လို့အဲမိဘတွေကဒီနေ့နဲ့ဆင်းပြီးတော့ရှင်းမြောက်နေတာတွေလည်းရှိပါတယ်အဲဒီလိုရှင်းမြောက်ခဲ့တာတွေကဘာတွေလုံးဆိုလို့ရှိရင်ဒါကပြစ်စရာနှုတ်ခတွေဘဝတိုင်းဘဝတိုင်းရှင်းမြောက်ရတယ်ဒီပြစ်စရာနှုတ်ခဟာ ဓမ္မာနုဂဟတရားဖြင့်ချင်းမြောက်ရတယ်ဆိုတာကတော့သာသမီတွေမသိသေးတဲ့တရားတွေသိအောင်လိမ္မာအောင်သွန်သင်သုံးမပြီးတော့ပေးတော်တော်ပြီးတတ်တဲ့ရွယ်တွေကစပြီးတော့ဘုရားရှိခိုးကိုရလက်အုပ်ကြည့်ဖို့ရသာသမီတွေကိုသင်ကြားပေးတယ်။ဘုရားတရားသံဃာဆိုတဲ့စကားလုံးတွေပြောဆိုပေးတယ်။ ရံကိုသောက်တည်ပုံဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိတရဏကိုသောက်တည်ပုံနေသင်ကြပြီးတော့ပြီးတယ်အဲကိုတတ်ပြီးတဲ့ညကိုနိုင်တဲ့ညအဲဒါဗီလာအကြောင်းနေတရားရှိကိုကြားတဲ့အကြောင်းနေတရားရှိကိုစပြီးတွေဒါတွေမိဘတွေကသုံးမြင်ပြရတယ်ဒါတွေကတရားနဲ့ရှင်းရောက်နေတာတရားနဲ့ရှင်းရောက်ခန္ဓာပစ္စည်းနဲ့ရှင်းရောက်တာကတော့ တသက်တဘဝမှာသူကကြီးပွားချမ်းသာပြီးသွားနိုင်ပါတယ်ဒါပေမဲ့လို့နောက်ဘဝတွေလိုက်ပြီးတော့မသွားဘူးအဲဒီတရားနဲ့ရှင်းမြောက်တာတော့ငယ်ငယ်လေးအစပြီးတော့ဘုရားမှန်တရားမှန်သိအောင်လို့မိဘတွေကသူနဲ့ဆုံးမပေးတယ်အဲဒါအင်မတန်မြင့်မြတ်တဲ့ရှင်းမြောက်ခြင်းပဲလက်ဦးစီယာမိရိုက်ဆိုတာပုဗ္ဗာစရိယမိနေဖာအမိအဖတွေက လက်ဦးဆရာပဲနောက်ရဟန်းတော်တွေကသုံးနေဆုံးမပေးရတဲ့ဆိုတာနောက်ဆရာတွေပါကြောင်ရောက်သွားတဲ့ခါကာလကြတော့အဲဒီညာသင်ကြားပေးတဲ့ဆရာတွေကသုံးနေဆုံးမပေးတာရှိအဲ့ဒါတွေနောက်ဆရာတွေမိဘတွေကရှင်းဥစွာသာသမီတွေကိုပြီးတာမညာပြီးအောင်နားလဲတယ်ညာနားလဲအောင်လို့သုံးနေဆုံးမပြီးတော့ပေးရအဲ့ဒါပုဗ္ဗာစရိယလက်ဦးဆရာတွေအပြောအဆိုအနေထိုင်ကစပြီးတော့သင်ကြားပေးရအဲ့ဒီတည်းမှာ ဘုရားတရားတန်ခါနဲ့စပ်ပြီးတော့အတိလိမ္မာရအောင်သုံးသင်ဆုံးမပေးတာဟာဒီဥစ္စာဓမ္မနုခပဲတရားနဲ့ကြီးမြောက်နေတာတဲ့အရေးကြီးပါတယ်လို့လောကပစ္စည်းအမွေပေးတာလို့ပဲသူတော်ကောင်းတရားအမွေပေးဘုရားရီဟူသောယရဏတရားရီဟူသောယရဏသံဃာရီဟူသောယရဏယရဏတွေအများဆုံးကြီး လောကမှာရွှေတို့ငွေတို့စိန်တို့ကြောက်တို့ဆိုတာဖိုးတာနေရှိတယ်။အဲ့ဒါတွေကလူတိုင်းလူတိုင်းမသုံးဆွဲရဘူး။သုံးဆွဲရလည်းနည်းနည်းပါးပါးပဲ။အဲ့ဒီဘုံကံရှိတဲ့ပုံကိုယ်တွေလည်းထဲမှာရှိတာတဲ့အခုလက်ဝဲလက်စားတွေဝင်းဝင်းပြောင်ပြောင်နဲ့ဝတ်ဆင်ပြီးတော့နေနေတဲ့ပုံကိုယ်တွေရှိတယ်အဲ့ဒါတွေကခြေဘုံကရှိတော့ခြေဘုံကမရှိတဲ့ပုံကိုယ်တွေမှာဒါတွေဝတ်ဆင်နေတယ်လည်းမိုးရဘူးသူက။

ကျင်လီတဲ့အခါကာလကျတော့ဒါတွေကဘာမှမကယ်နိုင်ဘူးသေသွားပြီးတဲ့နောက်လူပြန်ဖြစ်အောင်လို့ယရနာတွေကကယ်နိုင်မလားမကယ်နိုင်ဘူးနတ်ပြည်လောကရောက်အောင်ကယ်နိုင်မလားမကယ်နိုင်အသက်ရှိအောင်အနာရောဂါကင်းရှင်းအောင်ကယ်နိုင်မလားမကယ်နိုင်ဘာမလုပ်နိုင်ဘူးလို့လဲဟောဘုရားတရားတန်ခါယရနာ၃ပါးဆိုတာတွေကဒါတွေကိုကိုယ်ဝယ်စိတ်ကနေတဲ့ပုဂ္ဂိုလ်တွေက ဒီပြင်ကုသိုလ်မရှိနဲ့အောင်တော့ပြီဘုရားတရားသာယရဏသုံးပါးကိုးကွယ်စိကနေတာနဲ့ပဲလူဝနာဘဝတွေဆိုတာအလိုကြီးတိုင်းဖြစ်နိုင်တယ်အချိန်ပေါင်းများစွာဖြစ်နိုင်လူချမ်းသာနာချမ်းသာတွေရနိုင်တယ်ယရဏသုံးပါးမိဝဲစိကပြီးတော့ဆင်းနေခြင်းသွားလို့ရှိရင်ဆင်းရဲကသိခြင်းနဲ့နိဗ္ဗာန်လည်းရောက်နိုင်တယ်အဲဒီတော့ယရဏသုံးပါးဟာမြတ်တယ်အဲဒီယရဏတွေကိုမိမိတို့ဤသာသမီတွေဒီယရဏတွေလက်မလွတ်အောင်လို့ သင်ကြားပြရတာကိုငငယ်တွေကသင်ကြားပြငငယ်တွေကဘုရားမှတရားမှသံဃာမှသိအောင်ဘုရားတရားသံဃာယူရရယူရမှသိအောင်ဘုရားတရားသံဃာယူရခြင်းနဲ့ကုသိုလ်ရတယ်ကောင်းကျိုးတွေရနိုင်တယ်ဆိုတာသိအောင်မိဘတွေကသုံးရင်ဆုံးမပြီးတော့ပြေးတာဒါဘာတော့ဆိုရင်ဓမ္မနုက္ခပဲတရားနဲ့သာသမီတွေရှင်းရောက်နေတာအဲဒီတဲ့တိုးတက်ပြီးတော့ သီလဆောက်တည်ခြင်းအောင်ဥပုသ်ဆောင်ခြင်းအောင်ကိုမြင်ဆုံးမပြီးတော့ပေးဓမ္မနုဂဟဒီဟာတွေ့တဲ့ပြီးတကလားရှင်သာမဏေပြုခြင်းအောင်မြတ်စွာဘုရားဤသာသနာတော်မှာရှင်သာမဏေပြုရတယ်ဆိုတာပြုရခဲ့တယ်မြတ်စွာဘုရားပွင့်တော်မူတယ်ဆိုတာတစ်ခါတစ်ခါမှပွင့်တယ်ပွင့်နေပါပြီနဲ့တရားပွင့်တဲ့အခါလေကိုယ်ကလည်းလူလည်းဖြစ်ပေါ်ရတယ်လူသေးတယ်လူမဖြစ်ဖဲနဲ့နာဖြစ်နေရင်လည်းပဲသာရှင်သာမဏေပြုဖို့ကလည်းမသက်ဆိုင်ဘူး အပယ်လေးပါးတွေဖြစ်နေတော့ပြောကြအောင်ကြည့်ပဲလူဖြစ်အောင်ပါလူဖြစ်ကြလည်းပဲဘုရားတရားတန်ခါယတနာသုံးပါးယုံကြည်တဲ့သရာတရားနဲ့လည်းပြည့်စုံမှာအခုကမ္ဘာလောကကြီးမှာလိုက်ကြည့်ရင်အဲဒီလိုဘုရားတရားတန်ခါယတနာသုံးပါးကိုယုံကြည်တဲ့သရာတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကသိညာတာမဟုတ်ဘူးနည်းနည်းပဲရှိတယ်နေမှာလည်းပဲသင်္သာနေကျူရာမိမိတို့ဘာဖြစ်စေမိဖြစ်စေဒီလိုရင်းချေချာလဲကြည့်အောင်မှမရှိရင်တချို့တော့လည်းပဲ သူများသားသမီးတွေအကိတ်ဒီမှာသားသမီးလုပ်ပြီးတော့ပြုရတယ်ရှိတာပါပဲဒါလည်းကုသိုလ်တော့ရပါတယ်ဒါပေမဲ့လို့ကိုသားသမီးကိုမြည်ကိုအဲအရှင်ပြုပေးရတာလည်းတော့မတူဘူးပေါ့လေဥစ္စာဝမ်းမြောက်ဝမ်းသာခြင်းပဲတူမနဲ့တော့မတူနဲ့ဒီမှာလိုက်ကြည့်ရင်အဲဒီတော့ဘုရားတရားသံဃာရတနာ၃ပါးကိုယုံကြည်တဲ့တရားတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကသိညာတာမဟုတ်ဘူးနည်းနည်းပဲရှိတယ်ဒီမှာလည်းပဲသင်္သာနေပြုဖို့ရမိမိတို့ ပါဖြစ်စေမိဖြစ်စေဒီလိုရင်းချေချာလဲရှိအောင်မှမရှိရင်တချို့တော့လည်းပဲသူများသားသမီးတွေကိစ္စမှာသားသမီးလုပ်ပြီးတော့ပြုရတယ်ရှိတာပါပဲဒါလည်းကုသိုလ်တော့ရပါတယ်ဒါပဲမလို့ကိုသားသမီးကိုမြည်ကိုအဲအရှင်ပြုပေးရတာလည်းတော့မတူဘူးပေါ့လေဥစ္စာဝမ်းမြောက်ဝမ်းသာခြင်းပဲတူမလဲတော့မတူနိုင်ဘူးရှင်ဓမ္မရဇာကအများဆုံးရှိပြီးတရားကိုဟောပြောလာတာဒီနေ့ သုံးညမြောက်နောက်သုံးညတရားလည်းပဲပြီးဆုံးနေပါပြီ။ဟောပြောသွားတာတွေလည်းဖတ်ပြီးတော့ရှင်းပြပြရလည်းမရှိပါဘူး။သူကသုံးနေပါအိန္ဒိယကတောင်းနေပြီ။ဒါပေမဲ့တော့ဘုညာသဘာတိဖြစ်တဲ့သာကတရားဝဲဖွင့်ထားတော့နောက်ဆုံးဏိကုံးကြုံဖြစ်တဲ့အပိတ်ကလေးလိုနေတော့ဘုညာနည်းနည်းတော့ပြောအောင်။ဆယ်မိနစ်လောက်ဆိုပဲ။ လုံလောက်ပါပြီနဲ့တူပါတယ်သိမကြပါဘူးအကျေကြီးကြောက်ပြောနေလို့ဆိုပြောကြဆိုတော့ကုံတော့မကုံနိုင်ဘူးပေါ့ဒါလည်းလို့ဆယ်နှစ်လောက်ပြောလို့ရှိရင်လုံလောက်ပါလို့သဘာဝတိမိန်ကိုဖြစ်နေပြောစဉ်ကသဘာဝတွေစัจ java လာတွေတတ္တဝါတွေဖြစ်ပြပုံကို

ဝင်ကြားနေကိုမလေ့လာဘူးတဲ့ပုံကိုယ်တွေမတတ်သိတဲ့ပုံကိုယ်တွေဆိုတော့ထားပါတော့ဒီပုံကိုယ်တွေကတော့သူတို့ကမသိလို့ဆိုတော့ဘာမှပြောကြမရှိပါဘူးမြတ်စွာဘုရားဟောတော်မူတဲ့ဗိဓကစာတွေကိုသင်ကြားလေ့လာပြီးတတ်သိသလောက်တတ်သိသလောက်တတ်သိပြီးတော့နေတဲ့ပုံကိုယ်တွေထဲမှာကိုဇွေစွာဖြစ်နေတယ်ရှိနေပါတယ်တစ်ချိန်ကဘုန်းကြီးစီသာဆောင်ရောက် ဒီပုဂ္ဂိုလ်ဟာတဏှာပုဂ္ဂိုလ်မဟုတ်ပါဘူးအခုခေတ်အနေနဲ့ဆိုလို့ရှိရင်ဓမ္မစရိယအစဉ်တမ်းမြင့်မြင့်ကောင်းကောင်းပြည့်ပြည့်စုံစုံအောင်မြင်ထားတဲ့ပုဂ္ဂိုလ်တူပါပဲအဲဒီပုဂ္ဂိုလ်တူကဘုန်းကြီးစီစာရေးပြီးတော့ကိုမေးပါတယ်မာဇီဆရာတော်ဒီဗုဒ္ဓဟောထားတဲ့တရားတွေအရာနဲ့ တရားအားထုတ်လို့ရှိရင်ဒီလိုတရားတို့တွေကိုရတယ်ဆိုတာကိုဆရာတော်ယုံကြည်ပါသလားတဲ့မေးတယ်အဲဒီလိုမေးအကယ်၍မေးုံနဲ့မကဘူးသူကတောက်ဆက်တော်လာတယ်ခဏကဟိုဘုရားမသာပြောတာလည်းပဲသုတော်မှာလုပ်ကြပုဒ်ကဘုရားကဆရာလို့ဆိုလို့ပဲပါသေးတယ်တော့ကနေပြီကဲ၍ဒီတရားတွေဟာအားထုတ်လို့ လက်တွေ့မဖြစ်နိုင်ဘူးဆိုလို့ရှိရင်ဒီတရားတွေများများပကြောက်သွားလို့ပြကောင်းတယ်ဒီလိုလာတာကိုသူစမသေးဘူးသူစအဲဒီလိုလာတယ်အဲဒီတော့ဒီပုဂ္ဂိုလ်ဟာယဟမှာပဲစာပေတဲ့သူကောင်းတတ်တဲ့ပုဂ္ဂိုလ်ကသမုဝဲတဲ့ပုံတော်ကလေးဟိုတဲ့အခြားအောင်တဲ့ပုဂ္ဂိုလ်မျိုးကောင်းကောင်းအောင်ထားတဲ့ပုဂ္ဂိုလ်ပါပဲဘုန်းကြီးလည်းသိတတ်တော့သိပါတယ်အဲလိုမေးတယ်ဒီပုဂ္ဂိုလ်ဘာဖြစ်လို့ဒီလိုမေးရတော့ဆိုတော့ အခုဒီခါကာလမှာသင်္ဓမရသဟောသွားတဲ့တရားတွေကပါတဲ့အတိုင်းပဲသိပ္ပံပညာတွေကတိုးတက်နေတော့သိပ္ပံပညာတွေနဲ့စပြီးတော့လက်တွေ့တွေပေါ်ပြနေတာတွေအများကြီးရှိတယ်။အဲဒုံညာနေတို့အာဂါသရင်တွေတို့ဂျိုရုတွေတို့အဲလကိုဓာတ်ပုံရိုက်ယူစသည်ဖြင့် လက်တွေ့တွေပြထားတာတွေရှိတယ်အဲ့ဒါတွေကိုတွေ့ပါများတော့သူတို့သာပေလောကကပုဂ္ဂိုလ်တွေလည်းပဲကိုယ်တွေ့တာမရှိတော့သူတို့အသိဉာဏ်လေးတွေကမခိုင်ငါမဲဖြစ်ဒါတော့သာပေလောကကပါတဲ့ဥစ္စာတွေသူတို့စွန့်ပြစ်ပြီးတော့ဟိုဟာတွေကပဲဟုတ်တော့ပဲထင်ပါရဲ့တော့ဒီလိုစိတ်တွေဝင်စားဘုရားလက္ခဏာရှိပါတယ်ဒါကြောင့်မို့သူကဒီဟာမေးတယ်ဘုရားလည်းရင်းမိပါတယ် သိပြီးတော့ဘုရားဘယ်နဲ့ပြန်လို့ဆိုသာတော့ပြန်လိုက်ပါဘူးစဉ်တောင်တော်မြတ်တို့တွေကြောက်တွေးမနေနဲ့ဒီမှာတရားဟောနေတာဟာမယုံကြည်ပဲနဲ့ပဲဟောနေမလဲဒီတရားတွေအားထုတ်ရင်ဒီလိုဒီလိုဖြစ်တယ်ဆိုတာအများအားထုတ်လို့အများတွေ့နေတာပဲမယုံကြည်ပဲနဲ့ဟောတာမဟုတ်ဘူးသေချာချာ ယုံယုံကြည်ကြည်နဲ့တကယ်တွေ့နိုင်တဲ့တရားတွေဟောနေတာပြီးတော့တောင်တော်မြတ်လို့တွေလျှောက်သွင်းနေတယ်ကိုယ်တိုင်လည်းတရားဆိုတာအာထုတ်ကြည့်ရောအာထုတ်ကြည့်လို့ကြည့်ရင်ကိုယ်တိုင်တွေ့ရမှာပဲဒီတိုင်းကြောက်စဉ်းစားနေလို့ကြည့်ရင်တော့မဟုတ်တာတွေလည်းရောက်ကုန်လိမ့်မယ်လို့ဘုရားတတိသေးတဲ့အနေနဲ့ဒီလိုပဲပြန်ကြားလိုက်ပါတယ်အဲဒီတော့ဒီဟာတွေကအခုနေခါကာလမှာဟောဖို့ရေးကြည့်ပါတယ် တချို့ဗုဒ္ဓစာပေဘက်ကနေပြီးလေ့လာတဲ့ပုဂ္ဂိုလ်တွေကလည်းဘုန်းကအရှင်ဓမ္မရတပြောသလိုပဲကိုတရားမှကိုတရားဆိုပြီးသူများဥစ္စာတွေကိုပြစ်ပြစ်ခါခါဒီလိုနေတဲ့ပုဂ္ဂိုလ်တွေကလည်းရှိပါတယ်ဘာမှကိုလှည့်မကြည့်ဘူးဝါရီအကုန်လုံးအသုံးမကျဘူးဆိုပြီးပယ်တာသူတို့လည်းပယ်တာလို့မကောင်းဘူးသူဥစ္စာလက်တွေ့တွေနဲ့ပြရတယ်ပြီးတော့သူဟာလည်းပဲယူတဲ့လောက်ယူရလိမ့်မယ်ဒါက အဖေတွေရှိတယ်သူလည်းရှိတာပဲဟိုမှာအိန္ဒိယမှာကိုဒီလိုကိုယ်တော်တွေကအဲဒီသာသနာသက်ဝင်ပြီးတော့သာသနာတော်ဝင်ညာပြီးတော့ဆွေရမျိုးရဖြစ်နေတာတွေရှိတယ်အိန္ဒိယမှာကနှစ်ပါးသုံးပါးလောက်ရှိတယ်မှာလေညာညာတော့မရှိဘူးအဲဒါအဲဒီမြတ်စွာဘုရားကရာဟုလာကိုကြီးမြောက်တာတဲ့ဗုဒ္ဓတော်ရသသင်္ကောဓမ္မနုခတရားဖြင့်ကြီးမြောက်လိုက်တာစင်တာစင်တာမဏေလေးဖြစ်ကြီးမြောက်တယ် အကောင်းဆုံးချမြောက်တာပဲအဲ့ဒါလိုလိုပါပဲဟိုတုန်းကတော့သင်္သာမဏေပြုပေးလိုက်ဆိုတော့သင်္သာရိပုတ္တရာကသင်္ကန်းလေးသတိကလေးကြာပြီးတော့သူသင်္ကန်းဝတ်ပြရမှာခုလိုတကားလေးနဲ့ဈေးဆိုင်နဲ့သွားဝယ်ကြမရှိဘူးမဝယ်ရပါဘူးလေဘာမှဒီလိုဟိုသင်္ကန်းတွေပါတယ်နဲ့ဆွန့်ကျွေးပါတော့မလုပ်ရပါဘူးဒါဒီလိုလုပ်တဲ့ဟာတွေလည်းရှိပါတယ်ဟိုတုန်းကအကြီးကျယ်လုပ်တာလည်းရှိပါတယ်ဒါအကြီးကျယ်မလုပ်တဲ့ဥစ္စာတွေကတော့အဲအဲ့ဒီမှာ မာဓိဗုဒ္ဓရာခေါင်းရိပ်ပြီးတော့သင်္ကန်းဝုတ်ပေးတာပဲဒါနဲ့သူကရာဟုလာကိုရင်လေးဖြစ်တယ်ခုနှစ်နှစ်သားလေးငယ်လေးဖြစ်တယ်ကြီးသေးအဲဒီကသင်္သာမေပြုနောက်တစ်ပြေးပြေးနဲ့ကြီးလာတရားနှလုံးသွင်းအာထုံနောက်ယဟန်ဖြစ်နောက်ယဟနာဖြစ်ပြိဋိဘံဇံသွားပြီဆင်းရဲခါသိငြိမ်းသွားပြီအကောင်းဆုံးမြတ်ဆုံးမူရရတော့အဲဒီတော့မြတ်စွာဘုရားကသားတော်ရာဟုလာ ချင်းမြောက်တာအရှင်သာမဏေဖြစ်တဲ့ချင်းမြောက်တာအများဆုံးသောချင်းမြောက်ခြင်းဖြင့်ချင်းမြောက်တော်မူသည်ထို့အတူပဲအခုတရားကြီးဥပင်တို့မိမိတို့ဤမြေမိမိတို့ဤသားတွေမြတ်စွာဘုရားဤသာသနာတော်တွင်မှာရှင်သာမဏေဖြစ်ချင်းမြောက်ရတယ်ဆိုတာမြတ်စွာဘုရားကသာတော်ရာဟုလာချင်းမြောက်သလိုပဲတို့အများဆုံးချင်းမြောက်ရတာပဲအောင်ပြုအောင်ကိုရင်လေးတွေကတော့သိပြီးမယ်မို့ကျွန်တော်ကြီးမှသူ ဒါပေမဲ့လို့သူတို့တရားလေးပါတွေတော့အထုအောင်ခုနပြောတဲ့69ပါးတရားတွေရတဲ့နေရာရအောင်လို့ဆရာတွေကဝိရင်တွေထိမ့်သိမ့်တဲ့ဆရာတွေကသူသင်ကြားပေးပါတယ်။နောက်ရတဲ့ရတဲ့စာလေးပါလေးလည်းဆရာကြီးပိုးတို့ဘာတို့ပေါ့လေအဲ့ဒါလေးလည်းသင်ကြားပေးရသူတို့ဒီစာပဲသင်ရအဲ့ဒါဓမ္မနုဘတရားဖြင့်ချင်းရောက်တာ

ပစ္စည်းချင်းရှင်းရောက်တာလည်းကောင်းတော့ကောင်းပါပဲရှင်းရောက်ရတာပစ္စည်းချင်းလည်းပဲမိမိတို့သာသမီတွေကြီးပွားအောင်ရှင်းနေအောင်ရှင်းရောက်ရပါတယ်ဒါပေမဲ့လည်းအဲ့ဒါတော့တဘွားတာပဲတရားချင်းရှင်းရောက်တာကတော့သံဃာလုံးကြီးပွားဖို့မရောမို့အခုမိမိတို့သားကိုမိမိတို့သားမျိုးတွေကိုမြတ်စွာဘုရားဤသာသနာတော်မှာရှင်းသာမဏေဖြစ်နေအများဆုံးသောရှင်းရောက်ခြင်းတို့ရှင်းရောက်ရပြီတော့အာပြုရဒါကပုဂ္ဂိုလ်အနေနဲ့ရှင်းရောက်တာ

ရိုးသေးသေးတောက်တည်ပြီးတော့ကျင့်တယ်တရားလည်းအာကိုရတရားသံဃာလည်းအာကိုရနှလုံးသွင်းပြီးတော့လေးလေးစားစားနဲ့တရဏဂုံဆောက်တည်တယ်ငါးပါးသီလတွေရိုးသေးသေးလေးလေးစားစားနဲ့ကျင့်တယ်ဒါလည်းဘုရားဆုံးမတွေပါပဲကျင့်တယ်တရားကြီးကြီးမြောက်နေတာပါပဲသာသနာတော်ဒါလည်းတိုးတက်ပြီးတော့စေပါသီလဆောက်တည်ကျင့်သုံးတယ်ဒါလည်းတိုးတက်ပြီးတော့သမထဝိပဿနာဘာဝနာတရားတွေအားထုတ်တယ်ဒါကတော့မြင့်လာ ဘာဝနာတရားတွေအားထုတ်ပြီးတော့ဝိပဿနာဉာဏ်နဲ့ဆင်းရဲတိုးတက်လာတယ်ဆိုရင်မြင်လာတာပေါ့ဉာဏ်ဝိပဿနာဉာဏ်တိုးတက်လာမြင်လာအရိယာမေဖို့ကိုရောက်တယ်ဆိုရင်လည်းပြောကြမြင်တာတော့အမြင်ဆုံးရောက်တယ်အဲဒီတည်းအောင်မိမိကိုယ်တိုင်တရားကျင့်တာလည်းပဲချင်းမြောက်တာပဲတဲ့သာသနာတော်ကိုမြတ်စွာဘုရားသာအလိုရှိဒါကိုပို့ပြီးတော့အလိုရှိသတ္တဝါတွေအကုန်လုံးမြတ်စွာဘုရားဤတရားတော်တွေကိုလိုက်နာပြီးကျင့်မယ်ဆိုရင်ဒါအကောင်းဆုံးပဲသူကအကျိုက်ဆုံးပဲ n'og ii ya nbrelaụ ar ji ụ họba ọddo disai e i a အဲဒီဥစ္စာတွေကဓမ္မနုကတွေတရားချင်းချင်းရောက်တာဒီသာသနာတော်ဒီလိုချင်းရောက်တာရှိမှလည်းပဲသာသနာဓမ္မတွေကျင့်တဲ့ပုဂ္ဂိုလ်တွေရှိအဲကျင့်တဲ့ပုဂ္ဂိုလ်တွေရှိမှသာသနာတော်ကြီးတည်ရနေရနေတယ်။ဒါကြောင့်ဒီနေ့ဒါကြီးဥပ္ပယမှုရှိတဲ့ရှင်တကာရှင်မအလူတကာလူမတွေအကုန်လုံးစုစုပေါင်းပေါ်တယ်။ငါတို့ကငါတို့ဤသားမျိုးဖြစ်တဲ့လူငယ်တွေကို ပစ္စယအနုကဓမ္မအနုကနှစ်ပါးတို့နဲ့ဓမ္မအနုကဖြင့်တို့မြတ်သောရှင်တော်ချင်းချင်းမြောပါပါပေပြီ။နောက်ပြီးတော့သာသနာတော်ကိုချင်းမြောပါမှာလည်းပဲပစ္စယအနုကလည်းပါတယ်ဓမ္မအနုကလည်းပါတယ်နှမျိုးလုံးချင်းမြောပါပြီတဲ့ဓမ္မအနုကအမြင့်မြတ်ခြင်းလည်းတို့ချင်းမြောပါပါပေပြီလို့အာရုံပြုပြီးဝမ်းမြောက်ဝမ်းသာဖြစ်ရ။အဲဒီလိုချင်းမြောက်တော့အခုရှင်သာမဏေပြုသွားတဲ့ပုဂ္ဂိုလ်တွေမှာမြတ်စွာဘုရားဤသာသနာတော်မှာ မြတ်သောချင်းတော်ချင်းနဲ့ချင်းမြောက်လို့မြတ်သောဖြစ်ကိုရတယ်မြတ်သောဖြစ်ကိုရတော့တာဘယ်လိုလုံးဆိုလို့ရှိရင်ဒီဝိဇ္ဇာတို့သရဏတို့နဲ့ပြည့်စုံတာဟာမြတ်တယ်လို့ဆိုပါတယ်ဝိဇ္ဇာသရဏနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာမြတ်တာပဲတဲ့လောကထဲမှာသတ္တိယောသေထောဇနေတသမေယေကုတ္တတိတာရိနော

သူမျိုးနဲ့ညတ်တယ်လို့ဒီလိုအသိမှပြုဆိုတာရှိဒါအထူးအချင်းတော့အိန္ဒိယနိုင်ငံမှာရှိပါတယ်ဒီနိုင်ငံသိနေရှိဘူးအိန္ဒိယနိုင်ငံမှာညာညာကြီးရှိတယ်ပြည်နိုင်ငံလည်းရှိပုံပေါ်တယ်သူတို့လည်းပဲအနွယ်တွေနဲ့အနာငယ်တွေပေးတာဒါပေမဲ့အိန္ဒိယကပို့ပြီးတော့ရေးကြည့်တယ်အိန္ဒိယကတော့အမျိုးကြီး၄ပါးရှိအမျိုးကြီး၄ပါးမှာအမျိုးမြတ်တဲ့သတ္တိယမင်းမျိုးယမနာ ပုံသားမျိုးတွေကသူတို့ကထက်တန်းကြပြီးတော့သိတယ်ဝိသသူကျွယ်မျိုးတွေဆိုတာကတော့တော်တော်အောက်တန်းကြတယ်သုဒ္ဓဆိုတဲ့ဆင်းရဲသားမျိုးတွေညာဘယ်မှအသုံးချလို့မရတော့သူကတော်တော်ကိုဟာမကြောက်သူတို့နှိမ့်ချတာတကားတော့ဘာမှလူရမဝင်တော့ဘူးနှိမ့်ချတယ်အဲဒီသုဒ္ဓဆင်းရဲသားမျိုးတွေမှာသွားဖြစ်လို့ရှိရင်ဒီလိုဟာလူကြီးလူကောင်းကြအောင်ဖြစ်နိုင်တော့ဘူးထက်တန်းဘယ်နဲ့မှမတက်နိုင်တော့ဘူးသူကကြကြတာပဲอืม ရောက်ခဲ့တယ်ဟောပြီးပေါ်မှာလည်းဒီလိုလေးထားလေးနည်းနည်းရှိပြီးပေါ်မှာလည်းအမျိုးသားအမြနဲ့အနိုင်နဲ့သူတို့မျိုးကြီးလေးပါတော့မဟုတ်ပါဘူးသူတို့ဒီတမျိုးပဲသူကအဲ့ဒါဇန်နိုင်နဲ့အမျိုးနိုင်နဲ့လူမျိုးတွေကဖြစ်လာလို့ချင်းအဲ့ဒီပုဂ္ဂိုလ်ဟာသူကခဏမကြဘူးသူလူကြီးမဖြစ်နိုင်ဘူးလူကြီးတွေပဲဟုတ်လိမ့်လို့လို့သာသင်္ကန်းဝတ်လာတောင်မှသူကလူကရိုသေမပေးခြင်းဘူးပဲလူလူကိုယ်တော်အဲ့ဒီပုဂ္ဂိုလ်ကရိုသေအောင်မလို့ဖြစ်ဒီလိုဖြစ်နေတယ် စိတ်ဓာတ်တွေလည်းသူတို့ကြာဆင်းနေအဲ့ဒီပုဂ္ဂိုလ်တွေကအမျိုးမြတ်တဲ့ပုဂ္ဂိုလ်ထထမ်းကြတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ရင်သူစကားရဲရဲတင်းတင်းမပြောဘူးသူကဒုက္ခများတယ်ဟွန်းတော်တော်အသက်ဆက်ကနေပြီးနှိမ့်လာတယ်လူတွေကအလုံးလုံးနှိမ့်ကြနေတာကိုစိတ်ဓာတ်တွေကြာဆင်းနေတော်တော်ဟာမကြောက်တချို့အဲ့ဒီအမျိုးညနဲ့အမျိုးတွေကနေပြီးရဟန်းဖြစ်နေကျင့်သီလတွေပါလေလည်းကောင်းပါတယ်စာပေဘူးသူတို့လည်းရှိပါတယ်ဒါပေမဲ့လည်းသူကပြိဿတဲ့ဘာထဲမှာရဲရင်မပြောဝင်မဟုတ်ဝင်ဘူး လူတွေကလည်းသူခေါ်ပေမဲ့တဲလည်းမလေးစားဘူးအဲ့ဒီတော့မျိုးညံ့နေလို့ရှိရင်ကြားတာပဲလူကဟင်းအဲဒီဟိုမှာအိန္ဒိယမှာလည်းဒီလိုပါပဲအဲ့တော့အမျိုးအနွယ်ကိုလိုက်တဲ့ပုဂ္ဂိုလ်တွေကငါအမျိုးမြတ်တယ်ငါအမျိုးမြတ်တယ်လေဒီလိုယူဆကြတယ်တဲ့အဲဒီလိုယူဆတဲ့ပုဂ္ဂိုလ်တွေထဲမှာတကယ်မြတ်သာကတော့ခတ္တိယမျိုးပဲခတ္တိယဆိုတာဒီလိုမှအုပ်ချုပ်တဲ့မင်းမျိုးတွေပေါ့လေအာဏာပိုင်မင်းမျိုးတွေသူတို့ကလူနည်းစုပါနည်းနည်းပဲရှိတယ်သိမြင်ကြအောင် တို့ကလူနည်းစုဆိုတော့သူတို့ကလည်းအုပ်ချုပ်တဲ့အထက်တန်းကလူတွေဆိုတော့သူတို့ကစိတ်ဓာတ်ကလည်းမြင့်နေတော့တပါးတော့အမျိုးတွေနဲ့လည်းမရော့ကျက်ဘူးအမျိုးသမီးတွေပါတယ်လည်းတောင်းနေမှုရှိဒါကြောင့်သူတို့မျိုးကအမျိုးသားမယ်လို့သွားမှာပေါ့ဒါကြောင့်မြတ်တယ်သတ္တိယမျိုးကမြတ်တယ်ဒီရင်မျိုးတွေကတော့လူများစုမျိုးတွေဆိုတော့ဘယ်လိုစောင့်ကြည့်ရဆိုပေမဲ့လို့သူကသိကြမတတ်နိုင်ဘူးကိုညွှန်နှောခြင်းတွေပါလေရှိပြီးတော့ တတိယကအုပ်ချုပ်တဲ့ပုဂ္ဂိုလ်ဆိုတော့အုပ်ချုပ်တဲ့အာဏာရှိတဲ့ပုဂ္ဂိုလ်ဆိုတာလောကအလေးပြုရတာပဲပဲဖြစ်ဖြစ်ဖြစ်လို့ဒါဘယ်မှာပဲဖြစ်ဖြစ်အာဏာရှိတဲ့ပုဂ္ဂိုလ်အလေးပြုရတယ်အလေးမပြုလို့လည်းမဖြစ်ဘူးဒါတော့မို့အမျိုးမြတ်တယ်လို့အမျိုးຫນွယ်လိုက်ပြီးတော့အမြတ်ရွေးချယ်တဲ့လူလောကမှာသတ္တိယမျိုးဟာမင်းမျိုးဟာသူနဲ့မြတ်တာပဲဒါမှပြည်ပြမှာကြီးကလောကကြီးကြည့်ပြီးသူအဆုံးပြပေးမြတ်စွာဘုရားကလည်းလက်ခံနဲ့ဟုတ်တယ်ဒါမှမဟုတ်

ဒီလူလောကတွေအခုကတော့လူလောကရနာလောကတလောကလုံးမှာဝိဇာသရဏနဲ့ပြည်စုံတာအများဆုံးပါပဲအမျိုးအချင်းဗာမျိုးပဲဖြစ်ဖြစ်ခတ္တိယမျိုးဖြစ်ဖြစ်ဇမနာမျိုးဖြစ်ဖြစ်ဝိသအဲဒီအလေအလတန်းသာလူမျိုးပဲဖြစ်ဖြစ်သုဒ္ဓအောက်တန်းကပဲဖြစ်ဖြစ်ဒါနိုင်လို့သူတော်သားမျိုးဗာမျိုးပဲဖြစ်ဖြစ်ပေါ့လေဘလောက်အောက်တန်းကြတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ဝိဇာသရဏနဲ့ပြည်စုံရင်မြတ်တယ်ဝိဇာသရဏမပြည်စုံလို့ရှိရင်မမြတ်ဘူးသူကဒီလိုဆုံးကြတယ် ခုနခတ္တိယမျိုးမြတ်တယ်ဆိုတာကလောကရင်ဂုံရှိတာကိုပြောတာကိုအမှန်စင်စစ်တော်လို့ဟာမြတ်တဲ့အတွက်ပယ်လေးပါးကလွတ်ပလားလို့မေးရင်မလွတ်ဘူးပယ်လေးပါးကမလွတ်ဘူးမြတ်တဲ့အတွက်သိပြီးတဲ့နောက်ကိုကိုလိုရှိတဲ့အတိုင်းနာဖြစ်နိုင်မလားဗြဟ္မာဖြစ်နိုင်မလားဘယ်လိုလဲမဖြစ်နိုင်ဘူးသူကအားလို့ဆိုတာသွားမှာလူအကုသိုလ်ကနေအကျိုးပေးပယ်လေးပါးလည်းကြအောင်မှာဒါတော့ ဟတ္တိယမြတ်တယ်ဆိုတာလောကတွင်ဂုဏ်ရှိတာဒါနောင်တန်ရာတော့ဘာမှအာကိုးစရာမရှိဘူးအဲဒီခုဝိဇ္ဇာသရဏနဲ့ပြည့်စုံတယ်ဆိုတဲ့ပုဂ္ဂိုလ်ကတော့သူကအသင်္ထာဝရမြတ်သွားတယ်ခုမျက်မှောက်တင်လည်းပဲမြတ်တယ်နောင်တန်ရာဘဝတွေမှာလည်းအောက်တန်းမကြတော့ဘူးအောက်တန်းမကြတော့ဘူးတစ်စင်းနဲ့တစ်စင်းမြင့်မြတ်သွားဖို့ရပါပဲ အဲဒါကြောင့်ဝိဇ္ဇာသရဏတမ္ပါဏနဲ့ပြည့်စုံမှုကလိုတယ်ဝိဇ္ဇာသရဏတမ္ပါဏဆိုတာဝိဇ္ဇာကဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးသရဏကသရဏ35ပါးရှိတယ်အဲဒီတရားတွေနဲ့ပြည့်စုံအောင်ဒီတရားတွေနဲ့အကုန်ဖြစ်ဖြစ်ဒဇိတဲ့ပိုင်းဖြစ်ဖြစ်ပေါ့လေပြည့်စုံအောင်ပါလေဒါလေးတွေအသုံးကြပါလေလားတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းသုံးကြတယ်တရားအမထုတ်တဲ့ပုဂ္ဂိုလ်တွေလည်းသုံးကြပါလေဝိဇ္ဇာသရဏတွေနဲ့သုံးကြတယ်ဝိဇ္ဇာက အထူးသဖြင့်သိတတ်တဲ့တရားကိုသူတို့ချာချာသိတတ်တဲ့တရားဉာဏ်ပါပဲဉာဏ်ပညာဝိဇ္ဇာသရဏဆိုတာကတော့အခြေခံရောက်စေတဲ့ကိုလိုရရောက်စေတဲ့တရားသရဏဝိဇ္ဇာသရဏဝိဇ္ဇာကမျက်စိနဲ့တူသည်သရဏကခြေနဲ့တူသည်ခြေမရှိရင်ကိုယ်ကိုယ်ဘာကြံမသွားနိုင်ဘူးဒါတော့ကျိုးနေမယ် ဟာဒီတော့ပြနေမယ်ဒီတော့မဆုံးမသာဖြစ်နေမယ်သွားနိုင်ဘူးလို့ကြည့်ရမသွားနိုင်ဘေးရန်တွေရှိလို့တိတ်ဆောင်နေမယ်လို့သူမဆောင်နိုင်သူကသူဆိုလို့ရှိရင်တော့ဘယ်မှမသွားနိုင်ခြေခြေကောင်းမှုရခြေတမ်းမှုရလည်းလို့ခြေကကောင်းနေပဲမျက်စိမရှိကြလည်းခက်ကြံတာပဲဘယ်သွားမှမသိဘယ်လာမှမသိခက်တာပဲလို့ဆိုတာသူများကလည်းညင်ကြမဲ့ပုဂ္ဂိုလ်မရှိရင်အဲလူကြည့်ရရောက်ဖို့ခက်ပါတယ်လို့ ဘယ်နာဘာရှိမှလည်းမသိဘူးဘယ်လိုကောင်းမှလည်းမသိဘူးမျက်စိမရှိရင်လည်းဒါခက်တာပဲအဲခြေတော်လည်းကောင်းဖို့လိုတယ်မျက်စိလည်းရှိဖို့လိုတယ်ဒါလူတွေကိုငဲ့တယ်ဖို့ဆိုလို့ရှိရင်ဝိဇ္ဇာကမျက်စိနဲ့တူတယ်သရဏကအတောင်နဲ့တူတယ်အတောင်ကတောင်ရှိမှငှက်တရားပြန်ပြင်းတယ်။ဘေးအန္တရာယ်ကြီးဒုက္ခနဲ့သူတို့ပြန်သွားတယ်။ကိုလိုရှိရလဲသူတို့ကဒုက္ခနဲ့ဒုက္ခနဲ့ပြန်ပြန်သွားတယ်အတောင်ရှိတော့အတောင်ကျိုးနေမယ် အတောင်ကမဆုံးမသာဖြစ်နေမယ်ဆိုရင်အဲ့ဒီငယ်မသွားနိုင်ဘူးဒုက္ခပဲရန်သူလာလို့ရှိရင်ဘယ်မှပြင်းနိုင်သိကြတာလဲသူကမျက်စိကမမြင်လို့ရှိရင်လည်းအဲ့ဒါခက်သေးတာပဲအတောင်ပဲလို့ကောင်းတယ်မျက်စိမမြင်ရင်လည်းကိုယ်လိုကြည့်ရတော့ဘူးခက်အဲ့ဒါကြောင့်ငှက်နဲ့ဥပမာပြောမယ်ဆိုရင်ဝိဇာကမျက်စိနဲ့တူပြီးသရဏကအတောင်နဲ့တူပြီးအတောင်ကောင်းဖို့လည်းလိုတယ်ငှက်များမျက်စိကောင်းဖို့လည်းလူဆိုလို့ရှိရင်တော့ ဝိဇ္ဇာကမျက်စိနဲ့ဒူပြီးသရဏကခြေထောက်နဲ့ဒူပြီးခြေထောက်ကောင်းမှုလည်းခြေထောက်တန်မှုလို့ခြေထောက်တန်မှကိုလို့ကြည့်ရတော့မျက်စိကလည်းမြင်မှုရလို့မြင်မှသူအကောင်းဆုံးရွေးချယ်နိုင်အဲဒီတော့အဲဒီဝိဇ္ဇာသရဏနှစ်ပါးနှစ်ခုလုံးလောက်ရတဲ့အခြေခံချင်းနဲ့ဝိဇ္ဇာပညာဒူးနဲ့သရဏအခြေခံချင်းနှစ်ခုလုံးလောက်ပါတယ်ဝိဇ္ဇာဆိုတာဘာတွေတုံးဆိုလို့ရှိရင်သုံးပါးဝိဇ္ဇာပုရိအာပညာဉာဏ်ဉာဏ်မျက်စိ သုတိအာနဲ့ပြည့်စုံပါလို့ဆိုတာဒီကြီးကပေတွေမှာရေးတဲ့ကြည့်တယ်အဲဒါဒါပဲဝိဇ္ဇာ၃ပါးဆိုတာဒါပဲကဲကိုရကြသမောသုံးပါဝိဇ္ဇာကုတိအာပညာညာမျက်စီသုံးပါဝိဇ္ဇာကုတိအာပညာညာမျက်စီသုံးပါဝိဇ္ဇာ ခုထိအာပညာဉာဏ်မျက်စီ ဝိဇ္ဇာဝိဇ္ဇာ၃ပါးတဲ့ဘာလို့ဆိုပုရိအာပဲပုကပုဝေနိဝါသဉာဏ်ဒီကဒိဗ္ဗစကုဉာဏ်အာကအာတောခိယဉာဏ်အတူပေါက်ကလေးတွေအခုကာလမှာဟိုတဲ့နေကအခုခေတ်သုံးနေရှိပါတယ်အပွဲတွေပါလေအဲဒါတွေကဇလုံးတစ်လုံးတွေနာမည်တွေဒါတွေကသောသောကမှတ်မတာလို့ရှိရင် မသိဘူးကျဘာမှမသိဘူးတစ်လုံးတစ်လုံးနေပြီးတော့ပဲသူကဖာရာလာတို့ဘာတို့ညာတို့ပေါ်တဲ့ဥစ္စာတွေအဲပါပါကတို့ဘာတွေဥစ္စာတွေကသောသောကလေးလာမထားလို့ရှိရင်ဒီမသိဘူးသူကဒါလိုပဲဒီမှာလည်းကုဒီအာလားလေးလာထားမှရှိမှာကုကပုဝေနိဝါသာပုဝေနိဝါသာဆိုပြေဝဟောင်းနေပြန်ပြီးမြင်နိုင်တဲ့ညာသမထ ဇန်တရားတွေအထုတ်ရင်ဇန်ရတဲ့အခါမှာလေးလာပါများရင်ပုဂ္ဂိုလ်နိဗ္ဗာန်ကခြေဘွားအောင်တယ်ဆိုတာမြင်နိုင်တယ်ခြေဘွားအောင် သာသနာ့ပြင်မှာဟုတ်ပါဘူးသာသနာ့ဘာပုဂ္ဂိုလ်တွေလည်းမြင်ပါတယ်ဒီပုဂ္ဂိုလ်နိဗ္ဗာန်သာသနာ့ဘာကသာသနာ့ဘာကပုဂ္ဂိုလ်တွေလည်းမြင်တာပဲခြေဘွားအောင်နေဘယ်ဘဝကဘာဖြစ်ခဲ့တယ်ဘယ်ဘဝကဘာဖြစ်ခဲ့တယ်စသည်အဲဒါခြေအောင်ဘဝတွေအများကြီးမြင်နိုင်တယ်သူဘဝအရာအဆောင်သောသူကဘာလဲကြည့်ပြီးတော့ကဘာ40တောင်မြင်နေတယ်သာသနာ့ဘာသာသနာ့တွင်မှာဆိုရင်တော့ ဘုရားတပည့်သားတွေဘုရားလက်ထက်တုန်းကယ ahanan ပုဂ္ဂိုလ်တွေကြီးတယ်အဲမထေရကြီးတယ်မျိုးသမီးတွေလည်းပဲထေရီမတွေဆိုတာကြီးတယ်မှန်သူတို့မြင်နိုင်တယ်ကဘာ40ပဲကလိမ့်မလားကဘာတရားကဘာတစ်ထောင်မကဘူးဆိုကြောင်းနေအကုန်လုံးကြောက်နေတယ်ပုဂ္ဂိုလ်နေပါတော့နာကောင်းပါလေအခုလည်းပဲတရားထုတ်လို့ရှိရင် အဲ့ဒါလောက်တော့မဟုတ်တာတော်တန်တချို့မြင်တယ်သူဟန်ကြကြီးတူရတယ်တချို့ပုဂ္ဂိုလ်ပုဂ္ဂိုလ်တိုင်းတော့လည်းမဟုတ်ဘူးသူတမာရီအားကောင်းပြီးတော့လိလာမရလာတဲ့ခါကျတော့တရားမလေးပါလေပြန်ပြီးတော့သူပေါ်လာရှင်းပွားလေးပြန်ပြီးတော့တွေ့တာကိုယ်ပဲနိဝါဒညာနဲ့ရှင်းပွားဟောင်းကိုအောက်မေ့နိုင်တဲ့ညာကဲသုသာမအောင်လို့ရှင်းပွားဟောင်းကို

ပုဂ္ဂိနိဝါသဟုခေါ်သည်အဲကုတိအာမပုဂ္ဂိနိဝါသအခြေဝဟောင်းကြီးပြန်ပြီးအောင်းဝင်နိုင်တာပုဂ္ဂိနိဝါသညာအဓိကဒိဗ္ဗစကုဒိဗ္ဗစကုဒိဗ္ဗကနတ်နိုင်ကြတော့စကုကမျက်စိငါးမျက်စိပေါ့ငါးမျက်စိလားများလို့ပဲကိုယ်လိုရှိရကိုကြည့်ရင်မြင်နိုင်တယ်တဲ့ဥစ္စာအနီးအဝေးအနီးအဝေးအကြီးအသေး ဝယ်ကာရှိနေတာတွေရောဘာတွေရောအကုန်လုံးသူကမြင်နေတာကိုဒီပါစေကုညာသူတရားထုတ်တဲ့ခါကာလလည်းတို့တော်တာလေးမြင်လာကြည့်တယ်အဲကြာတာလေးမြင်ကြတယ်နည်းနည်းပါးပါးမြင်တဲ့ပုဂ္ဂိုလ်ရဲ့ရှိတယ်တို့လည်းမဟုတ်ဘဲနဲ့မြင်တာတွေလည်းရှိတာပေါ့လေဟုတ်ဘူးကြောင့်မြင်တာလည်းရှိတယ်အဲဒါတော်ဟန်ကြပါတော့သူလည်းမြင်နေရကြတာပဲသူက အခုဘိညာဉ်နဲ့ဟာကတော့ကိုအလိုကြီးတိုင်းလိုကြီးတိုင်းမြင်တာသူကတော့ဒီလိုတစ်ခါတရားမှမြင်မတော်တဆမြင်တာမဟုတ်ဘူးသူကအလိုကြီးတိုင်းနှလုံးသွင်းတဲ့နှလုံးသွင်းတဲ့သူကစိတ်နဲ့မှန်းပြီးတော့ကြည့်တယ်သူမြင်တော့တာအဲဒါဒိဗ္ဗစကုတဲ့သူကဒိဗ္ဗစကုနာမျက်စိများလို့ပဲနာမျက်စိတဲ့တောင်းမှသူကသာပါသေးတယ်နာတိမမြင်နိုင်လားလဲသူကမြင်တယ်သူအပယ်လေးပုံနဲ့ငရဲတိဋ္ဌာန်တို့ဆိုတာတွေအဲငရဲပြိတ္တာတို့ဆိုတာတွေလူတွေကမမြင်ရဘူးအဲဒီဒိဗ္ဗစကုနဲ့မြင်ရတယ် နတ်တွေလူတွေကပဂတိပုဂ္ဂိုလ်ကမမြင်နိုင်ဘူးသူသေးပါသက်ကုနဲ့မြင်ရနတ်တွေဆိုတာကလူကြည့်တယ်ရှိနေတာပဲနားနာတယ်ရှိနေတယ်မြင်ရတာမဟုတ်ဘူးသူကကြက်ကြည့်တယ်လူတွေကမမြင်တော့အနန္တဘာမှရှိမရှိတယ်တော့မအောင်ဘူးဒါပေမဲ့လို့နတ်တွေကရှိအဲဒါရုပ်ရုပ်ကစိုးတွေရှိတယ်ဘုံကစိုးတွေရှိတယ်အင်းအဲဒီလိုဟာတွေတခါတရံကြတော့သူတို့တွေ့တယ် အဲနတ်တွေတွေ့တချို့လည်းသေချောက်တယ်ဆိုပြီးတော့တစီရလို့ဟုတ်ပါဘူးသူကနတ်ပါပဲနတ်တွေတွေ့တာလည်းရှိတယ်တချို့လည်းတစီလည်းရှိမှာပေါ့အဲဒါတွေကသူတို့ပြမှမြင်ရအဲဒေဝစကုအဲဒီဒေဝစကုကအဲအနီးအဝေးအကြီးအသေးအသင်းဟူသည်များကိုမြင်နိုင်သောအသိဉာဏ်ကိုဒေဝစကုခေါ်သည် ဆိုရမယ်အနီးအဝေးအကြီးအသေးသင်ဟူသည်များကိုမြင်နိုင်သောဉာဏ်ကိုဒိဗ္ဗစက္ခုခေါ်သည်အနီးအဝေးအကြီးအသေးသင်ဟူသည်များကိုမြင်နိုင်သောဉာဏ်ကိုဒိဗ္ဗစက္ခုခေါ်သည်ဒီဝဇ္ဇကု ဘာမှဆိုမြင်နေတဲ့အနည်းရတော့သူပြောကြမလို့ပါဘူးဒါပေမဲ့အနည်းပဲသိနေရင်မမြင်ဘူးပဂရိနဲ့ရှိရတယ်ပဂရိနဲ့ရှိရကိုယ့်မျက်တောင်ကိုမြင်လာမဟုတ်ဘူးဆိုတာပြီးတော့သိနေတော့လည်းမြင်လာမဟုတ်ဘူးအဲမျက်ဝဒီမျက်လုံးမှာကပ်ပြီးတော့နေကြလို့ရှိရင်မမြင်ဘူးမမြင်နိုင်ဘူးလို့ဆိုတာမှန်တယ်ပါနဲ့ကြည့်ရတယ်မျက်စိတွေဘာဝင်နေပါလိမ့်မယ်ဆိုကြည့်ရသူတဲဆိုမမြင်နိုင်ဘူးဒါပေမဲ့အရေးကြီးတာတော့အဝေးပေါ်လေမနာဝေးတဲ့ဥစ္စာ အကာအကွယ်တွေရှိနေတဲ့ဥစ္စာတွေအဲ့ဒါတွေကိုပဂိမျက်စိနဲ့မမြင်နိုင်ဘူးဒါတွေကိုဒေဝစက်ကူနဲ့မြင်နိုင်တယ်မြင်မှောင်ထဲမှာဆိုရင်ပဂိမျက်စိနဲ့မြင်နိုင်ဘူးဒေဝစက်ကူနဲ့မြင်နိုင်တယ်အဲနတ်တွေငရဲတို့ပြိတ္တာတို့ဆိုတာတွေကပဂိမျက်စိနဲ့မမြင်နိုင်ဘူးဒေဝစက်ကူနဲ့မြင်နိုင်တယ်ဒါကိုပြီးတော့ ဝတစ်ခုကဘဝတစ်ခုအသေးပြောင်းသွားတာတွေအဲ့ဒါတွေလည်းဒိဗ္ဗစကုနဲ့မြင်နိုင်တယ်ပဂရိတော့ပြန်ပြီးရင်တော့လူသေးသွားရင်သေးတာဒီလိုပြောက်သွားတယ်မရှိဘူးဒီလိုသိကြတာဩဒိဗ္ဗစကုနဲ့ပုဂ္ဂိုလ်ကအဲ့ဒီလူကြည့်တာဒီလူတွေကနေမသိကြတယ်ကြည့်တာနောက်သိပြီးတဲ့အခါဘယ်ရောက်ပါလိမ့်တော့ကြည့်လိုက်တဲ့အခါကျတော့သူရောက်နေတယ်ဘဝလာပြီးပေါ်လာတယ်ဘယ်ရောက်နေတယ်ဘာဖြစ်နေတယ်ပေါ်တယ်ဟွန်းဒါလည်းသူကတော်ဟန်ကြအခုတရားထုတ်တဲ့ပုဂ္ဂိုလ်တွေချို့

ဒေဝဇေကုအာသောခရဆိုတာတော့အာသောတရားလေးပါကုံစီရတဲ့မညံတဲ့အထူးအပြင်တော့အရဟတမညံပေါ့သောတာပတိမဲ့လည်းကုံသားပဲသရမမဲ့လည်းကုံသားနာမဲ့လည်းကုံသားအရဟတမကျတော့အကုန်လုံးကုံအဲဒီမဲ့လေးပါအာသောခရညာခေါ်တယ်အဲဒီအဲကိလေသာကိုအာသောတရားတော့ကုံစီနိုင်သောအရိယာမညံကိုအာသောခရကိုခေါ်သည်ဆိုဥမာပဲဆိုတော့သုံးခုလုံးပြပါ အသောတရားတို့ကိုဘုံစေနိုင်သောအရိယာမဉ္ဇဉ်ကိုအသောဖျားဟုခေါ်သည်အသောတရားတို့ကိုဘုံစေနိုင်သောအရိယာမဉ္ဇဉ်ကိုအသောဖျားဟုခေါ်သည် ရောခိယညာနဲ့ပုတိအာဟောမှမိပါရဲ့တော့ပြောပုပုဝေနိဝါဒဒေဝဟောင်းတွေကိုအောင်းမြင်နိုင်တဲ့ဒီဒိဗ္ဗစကုနာမည်ရှိခဲ့သို့မြင်နိုင်တယ်မြင်မြင်ကလေးမြင်နိုင်တယ်ဘုရားဆရာဟောင်းပြောင်းလဲတာမြင်နိုင်တယ်အာသဝခိယအာသဝတရားတွေကုံစေနိုင်တဲ့အရိယာမညာအဲ့ဒီဟာသုံးပါးနဲ့ပြည့်စုံလို့ရှိရင်ဟာဝိဇ္ဇာနဲ့ပြည့်စုံတာဝိဇ္ဇာသုံးပါး သုံးပါးဝေဇာပုရိအာပညာဉာဏ်ဉာဏ်မျက်စီဒါပညာဉာဏ်ပဲအလုံးဉာဏ်ကြီးတယ်ပဲအဲဝိဇာသုံးပါးမဟုတ်ဘူး7ပါးလည်းရှိတယ်7ပါးဆိုတော့ဘယ်နဲ့လောက်ရမလဲဆိုတော့ရှိရင်7ပါးဟုကသီသွင်းကြဝိမစေဣတိဝိဇာ7ပါးဆိုလို့ရှိရင်ဝိမစေဣတိဆိုတာဒီဟာလေးဝိမစေဣတိ၅ခုထည့်ရခုန3ခုရှိသွားတော့ခုန3ခုတည်းက5ခုထည့်လဲ7ပါးဖြစ်တယ်လေဒါအောင်ဆိုင်ဆိုရမယ် သုံးပါးဝိဇ္ဇာပုတိအားပညာများမျက်စီ7ပါးဟူကထဲသွင်းကြဝိမစေဣတိ7ပါးဟူကထဲသွင်းကြဝိမစေဣတိ7ပါးဟူကထဲသွင်းကြ ဝိမစေဣတိအဲဒါတော့မြတ်သွားပြီဒါတော့ကျဉ်းချုပ်ပြောဒီပါးပြောင်းဟာဝိမစေဣတိဆိုရယ်ငါးလုံးထည့်ပါတယ်ငါးခုညာညာငါးခုဝိဆိုတာကဝိပဿနာညာနဲ့ဒါတော့မှတ်လို့ရတယ်ဝိဝိပဿနာညာဝိပဿနာကျင့်နေတဲ့ပုဂ္ဂိုလ်တွေလူမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းကျင့်တာဝိပဿနာညာအာပထမအစနာမရူပပရိစ္ဆေနာနာယုတ်ပိုင်းခြားပြီးတယ် ဒုတိယအကြောင်းကျိုးကိုသိတယ်တတိယကျတော့အဖြစ်ပြနဲ့နိစ္စဒုက္ခနာတ္တတွေသိတယ်သရုပ်ဓာကျတော့ဖြစ်ဖြစ်သားမှဒုတိယပြညာဖြစ်ဖြစ်သားမှသိတယ်အဲပြစ္စမကျတော့ဘင်္ဂညာအပြည့်တွေကိုသိတယ်စသည်ဖြင့်ဘုရားအာရိဏအိဗိနဝိပဿနာဉာဏ်နဲ့စဉ်းနိုင်တတ်တော်တဲ့ကားတွေသင်္ခါရုပ္ပကအနုလောမတယ်ဟောလားဝိပဿနာဉာဏ်နေခုနအာသဝေခယဉာဏ်ကြီးရှိတော်ကြီးပြီပါပဲခုနကအာသဝေခယဉာဏ်နဲ့ပြည့်စုံတဲ့ဆိုရင်ဝိပဿနာဉာဏ်ကပါတယ်မပါလို့ဖြစ်ဘူးအခုတော့ကိုသူအသေးစိတ်

မရတာကြီးတယ်အိဒီကတကောဘိညာဉ်စိတ်ချက်မိမိနဲ့ပုံသူဖတ်သူတခါလေရွေးမရအောင် ပုံသူဖြစ်အောင်လုပ်ပါခြင်းနဲ့မနှောမရိဘူးဝိမသေသေကသေတော်ပရိယသူတော်ဘာစိတ်ကိုသိတယ်ဒါလည်းတော်ကောင်းတယ်သူများတွေဒီလူဘာတွေကြားနေပြီဘာတွေနှလုံးသွင်းနေလဲသိတာကိုသူများတွေသူများနှလုံးသွင်းတာတွေတဲနေကြတယ်ဆိုတော့ သေတော်ပရိယဝိမသေဤဤကအိဒိဝိဒတကောမျိုးခါနေတာခဏကတော့ပုံလူခါနေတာဒါကတော့ပုံလူရမဟုတ်ဘူး။ဘာမှဆိုခါနေလို့ရတယ်လို့ကောင်းငင်တွေဘာတွေသွားနိုင်တယ်။ဇာပြန်တယ်မြေကျိုးတယ်ဆိုတော့အဲဒီအိဒိဝိဒပင်ရှင်နဲ့လုံနေတော့။ကောင်းငင်မှာလမ်းကြီးဖန်ဆင်းပြီးသူလမ်းကြောက်နေ။အင်းဒီမိကိုကိုပေါ့ပေါ့လေးဖန်ဆင်းပြီးတော့လေတွေဖန်ဆင်းပြီးအဲဒီလေနဲ့တကယ်မှုတ်ပြီးတော့ပို့ရတယ်တကယ်။အဲလွင့်သွားတယ်လေသင်ရတယ်။ အဝေးကြီးကိုအနီးလေးဖြစ်အောင်လို့ဖန်ဆင်းတယ်အင်္ဂုလိမာလာမြတ်စွာဘုရားသုံးပါးရဲ့အခန်းတော့မြတ်စွာဘုရားကရိုးရိုးသွားနေတယ်အင်္ဂုလိမာလာအပြေးလိုက်အဲဒါဒဲလုံးလေးတစ်လုံးနဲ့သူတောင်ကြီးပြောင်းပါနေတာကသူ့မှာတော့တောင်ကြီးတက်ရဆင်းရနဲ့ဒုက္ခရောက်ဟိုကျိုင်းွက်ကလေးတစ်ခုလည်းပဲ6ကြီးအကြီးကြီးအကျယ်ကြီးလောက်ပြီးပါနေတာကဒီကစေတလန်းလောက်ဟာလေးပဲမျိုးသူ့မှာတခါလေအပြေးဆိုသွားနေရတာအဲအမှန်ကြောင်သွားနေရတာဓမ္မိုင်လောက်ဘယ်လောက်ရှိနေ မပြေရအဲဒီလိုအနီးကိုအဝေးပြောင်းအဝေးအနီးပြောင်းသူကခံနေနိုင်ရိုးရိုးခံနေလို့ရတယ်အဋ္ဌိဝိဒအပင်ရင်ခေါ်တယ်ဝိမစေဣတိဒီကဒိဗ္ဗသောတာခုနဒိဗ္ဗစေကုလိုပဲဒိဗ္ဗသောတာဒါကြားခုနကတော့မြင်လာကိုဒါကြားတယ်ဒါအနီးအဝေးအပြည့်အသေးအကုန်လုံးအတန်တွေကိုကြားနေလူပြည်ရရကပြောတဲ့အတန်တွေကိုတယ်လီဖုန်းနဲ့နားထောင်မလို့ပဲ ဝါရလည်းနဲ့နားထောင်တယ်လို့ပဲသူကကြားတယ်ဘာမှဓာတ်ခွင့်မပါဘဲနဲ့သူ့လိုလိုကြားနေတာသူကတော့အဲလူပြေကသာမဟုတ်ဘူးနတ်ပြေကသာနေလဲကြားနေဇမပြေကသာနေလဲကြားနေတချို့တရားထုတ်နေအလိုလိုကြားတာလည်းရှိတယ်ကောင်းတာလည်းရှိတယ်မကောင်းတာလည်းရှိကြားတာတချို့ကတော့မကောင်းစိတ်ဆွဲလို့ကြားနေတာရှိတယ်တချို့ကတော့အဟုတ်ကိုကြားတာရှိတယ်အဲဒီလိုပဲနတ်တွေစကားပြောတာပြီးကြားနေအောင်မှာတရားထုတ်ရင်လူလာကြတယ်အဲဒါတချို့ ဘိညာဉ်သဘောလေးတွေဝင်လာတာကြည့်ပါတယ်သူကဒိဗ္ဗသောတဝိမစေဣတိဟောဝိမစေဣတိငါးခုကိုသုံးသွားတယ်အဲဒီငါးခုထည့်လိုက်ပါတဲ့ဟောဒါကဝိဇ္ဇာ7ပါးဖြစ်သွားပြီတဲ့သုံးပါးဝိဇ္ဇာပုဒ္ဓိအာပညာညာမျက်စိ7ပါးဟုကထည့်သွင်းကြဝိမစေဣတိ ဝိဇ္ဇာဝိဇ္ဇာတရား၃ပါးနဲ့ဝိဇ္ဇာ၈ပါးအဲ့ဒါနဲ့ပြည့်စုံရမယ်တဲ့အခုကိုရင်လေးတွေဒီဥစ္စာနဲ့ဘာလဲရမလို့ဆိုရင်အောက်တဆုံးဝိပဿနာဉာဏ်တော့ရမှာပေါ့လေဟုတ်လားဝိပဿနာဉာဏ်တရားထုတ်ရမယ်လို့ရဒါလည်းဘုဒ္ဓနာပါဝိပဿနာဉာဏ်အရေးကြီးဆုံးပဲဒီပညာတွေကရှင်းဘွားတွေအောင်းမိတယ်အမြင်တွေကြားတွေပေါက်တယ်ဆိုတာဒါကအပယ်လေးပါးကမလို့စင်နိုင်ဘူးဝိပဿနာဉာဏ်ကအပယ်လေးပါးလို့စင်နိုင်တယ်အရိယာမေတ္တာရစင်နိုင်တယ် ရေးကြည့်ပါတယ်ဒါကြောင့်ခုဒီမှာသူတို့သူတို့ပါမီရှိသလောက်သူတို့တတ်သွားနိုင်သလောက်ကလေးလည်းကလေးလိုက်တယ်မှာတရားထုတ်ရမယ်အထုတ်ရတော့ဝိပဿနာဉာဏ်နဲ့ရမယ်ဝိဇာဉာဏ်နဲ့ပြည့်စုံမှာဝိဇာဉာဏ်နဲ့ပြည့်စုံလို့ရှိရင်သာလောကအမြတ်ဆုံးဖြစ်တာပေါ့အခုသင်္ကန်းဝတ်လို့မြတ်စွာဘုရားရဲ့အဆုံးအမအတိုင်းရန်အစင်တာမေတို့ဤပိလာတွေတီးနေတာနဲ့လည်းမြတ်နေပါပြီဒါပေမဲ့လည်းဟောတရားထုတ်လိုက်တဲ့အခါကျတော့ခုနကပြောတဲ့ဝိဇာနဲ့ပြည့်စုံလာတော့ပို့ပြီးတော့မြတ်လာမှာအဲဒီရောက်လာဒါ ပြီးတော့သရဏကသရဏကကောသရဏကဖြစ်သရဏဆိုတာကတော့ဒီအိမ်ဘောဇာသဇံပြမှတ်ပါသရဏတယ်လို့လည်းကူပဲဒီပါတိမောခသံဝရသီလတဲ့ရှင်သာမေရှင်သာမေသီလပေါ့လူမှာလည်းလူသီလယဟမှာလည်းယဟသီလကပါတိမောသီလဆိုပြီးပါတယ်ဒီအိမ်နဲ့အိန္ဒြိယသံဝရအိန္ဒြိယဆောင်စည်းရအဲမြင်မှုကြားမှုစသည်နဲ့စပြီးတော့လောဘဒေါသမောဟအကျမ်းစာတွေမဖြစ်အောင်လို့ စောင့်စည်းနေရတယ်။တရားအထုတ်နေမှသကောင်းလုံးလုံးပါလေဒီဥစ္စာအိန္ဒိယသံဃာအိန္ဒိယစောင့်စည်းမှုသုတ်ပိန်ဒီအိမ်ဘောဘောဇင်နေမှတင်ယူတာဘောဇင်ပစ္စည်းလေးပါအဲဆွမ်းစာရည်ပစ္စည်းလေးပါသုံးဆောင်တဲ့အခါအတိုင်းကြည့်ပြရမယ်။ဒီသောကနာတွေသင်ရတယ်ကိုရင်ဒီသောကနာသင်ရမယ်တော့ကြလို့ချင်းဆရာသမားတွေကသူတို့ခုနအရှင်ကြီးလို့ပုံညက်သင်ငင်မှုရာတွေခိုင်းတော့ခိုင်းအောင်ပါလာမယ်အရှင်ကြီးတာနဲ့ဆရာဟောမှုရာတွေနဲ့ကနေတယ် ဒီသင်္ကန်းကိုဘာဖြစ်လို့ဝေးရလဲဆိုတာသံပုဂ္ဂိုလ်ပြည့်ခြင်းမဲ့လင်းနေကင်းမွန်တဲ့သောဟိရိကိုယ်ကိုယ်စရသောကိုယ်ငါကိုလုံပါစေလို့ကိုယ်ကိုယ်စံပဲဆင်ခြင်မဲ့ဥစ္စေမတ္တာဤသင်္ကန်းကိုကုန်းလောင်းသုံးဆောင်ပါသည်ဗမာတို့မဟာဥဒ္ဒရာမှာဆရာကြီးကရေးတာတဲနေကြတယ်ဆိုကိုရင်လေးတွေပါလေးတွေဆိုအကုန်လုံးပါသုံးကြပါတယ်ပါဠိတွေဆိုတော့ပါဠိတို့ကနဲ့သင်တာမဟုတ်ဘူးဘုန်းကြီးငယ်ငယ်တုန်းကသံဃာဝခါသားက ဒီလိုပဲပရိသေရတယ်ဆိုလို့ဒီလိုပြည့်စုံခဏလေးပြင်းခါရောက်နေတော့သုရံတိတုံရာဝတိသတ္တတိကရအနတတိကရဒါနမေတဝါဒတဝဒီတဝသမသနာတိကတာအစခြင်းနဲ့ဒါတွေကြီးနေတာပါပဲအဲ့ဒါတွေရွတ်ပြီးတော့ပရိသလုံးချလိုက်ပရိသလုံးချလိုက်လို့လောက်ရတာပေါ့အနေနဲ့ပဲဆင်ញရမယ်ဆိုတော့သိပြီးတော့နားမလည်ခဲ့ပါဘူးငငယ်တော့ဆရာသမားတွေကလည်းသုံးနေသုံးမမှုကတကယ်မရှိလို့ထင်တာပါပဲဘုန်းကြီးပြန်စဉ်းစားကြည့်တော့ဒီလိုသုံးမတာမရှိခဲ့ဘူးလို့ထင်တယ်သူက အဲဒီတော့ပဲပရိစိတ်တယ်ဆိုပြီးရိုးဖပြီးဆိုတော့အမှန်ကတော့ဒီလိုရိုးဖပြီးတော့စိတ်ယုံနေမဟုတ်ဘူးသူကစိတ်ကနှလုံးသွင်းမှုရအဲဒါလေးတွေကဒီသင်္ကန်းကိုတိရတတိကတာရအေးပြောင်းအောင်လည်းဝိုးရတယ်ဘုံနာတာတိကတာအပူပြောင်းအောင်လည်းဝိုးရတယ်ဒါချမ်းပူကိုကျက်ချမဲ့လေးနေကင်းမွေဆွဲသုံးတဲ့ရှင်မဲ့စသည်တွေမကြိုက်ရအောင်ကင်းနေမူတွေမကြိုက်ရအောင် ကျောင်းဘူးကိုပြည့်ရှင်မဲ့လေးနေရလေးတို့နေဘူးတို့လည်းမရှိအောင်ရှင်မဲ့လေးနေကင်းမွေတွဲသုံးခိရိဂုံကိုတဲ့ခိရိဂုံဆိုတာဟိရတဘာဝုံမုခဲနေမတင်တယ်လို့ဂုံစီရသာကိုရင်ငါကိုတဲ့အဲဒီကိုရင်ငါတွေလည်းမတင်တယ်လို့ဖုံးထားတယ်ဒီကိုကြီးနေရာမကြလို့ဒီဝကြီးနဲ့ဖုံးထားအဲဒီလိုနှလုံးသွင်းရတာပေါ့အဲဒီလိုနှလုံးသွင်းတာဟာဘောဇနေမတင်ဘူးပဲဒါသင်္ကား၌ခွန်ကြတော့လည်းပဲဒီလိုပဲ ဒီစားဝယ်မဲမဲမြည်မြဲမှကြလှပါရဲ့ဆင်းပြီးလို့ခြင်းကမသုံးပါဘူးလေးကြတော့ဆိုရင်ဒီကောင်ကြီးကြောင်တည်တဲ့မြတ်သားမောပမဘုရားသာသနာကျင့်တဲ့ပြောက်ကိုကျင့်မှနိုင်စေစသည်ဖြင့်အဲဒီမှာသိမြင်ရတယ်အဲဒါဘောဇနီမတင်ယူပဲဘောဇင်ဘောဇင်အတိုင်းရှိပြီးဒီစားတာလူဆိုလို့ရှိရင်သာအဲကျင့်မှုကလည်းတောင်းမရှိပါဘူးလူတော့လည်းမကျင့်ရင်တော့လည်းပဲကျိုးတော့ရှိပါတယ်ဒါပေမဲ့လူတော့ကျင့်မှုကတော့တောင်းတော့မရှိဘူးအဲကျင့်လည်းမကျင့်ကြပါဘူးလူမှတောင်းမရှိတာနဲ့

အဲဒါတော့အေးဦးမနောက်တရားအားကောင်းလာတဲ့ခါကျနေရောညာရောမအိပဲနေနေတဲ့ခါလည်းရှိပါတယ်အိတ်ကိုမအိရှင်ဘူးကြီးနေတဲ့လူခါလည်းရှိပါတယ်ဒါပေမဲ့လို့အစမှာတော့အိအိရှင်လေးအိလေဦးမ၄နာရီတော့အိလေအဲဒီကမနေ့စောစောထပြီးတော့တခါတရားအားထုတ်အဲဒီလိုအိတ်ချိန်နေပြီးတော့နိုးချိန်မြပြီးတရားထုတ်နေရနိုးရုံနဲ့လည်းမရှိသေးဘူးနိုးရုံနဲ့နိုးပြီးတော့နေရင်လည်းအဲသိနေရမပြဘူးဟိုမှာဘုန်းကြီးတစ်ပါးကပြောဦးတယ်သူတော့ a na dị Ndị aijioma we inwe biolozi duwa aiwekweie ka adụlụ la yi lalezeeiie and onre a bra a cisi ကိုကြစီကြတဲ့ကြောက်ကြအကုသိုလ်တွေဖြစ်တယ်ဒါတော့နည်းနည်းအိတ်နေသွားလို့အဲဒီတော့နိုးယုံတာပညာကတော့ကျေးဇူးမရှိဘူးအဲဇာဂရိယနိုးကြခြင်းဆိုတာနိုးလဲနိုးရမယ်တရားလဲအထုတ်နေတယ်တရားအထုတ်ပြီးတော့နိုးနေတယ်အဲသီအိမ်ဘောဇာအာသီရဲ့ဟာလားသီကသီလအိမ်ကအိမ်လေးရတာမှာသီအိမ်ဘောကဘောဇိမတ်တယ်သီအိမ်ဘောဇာဇာက ဘောကဘောဇနေပါတယ်နဲ့ဇာကဇာကရိယာလို့ကြာခြင်းလို့ကြာပြီတရားထုတ်ခြင်းလေးခုရှိပြီးရင်ဘောဇာသတ်သတ်သတ်ကပတ္တမသူတော်ကောင်းတရား9ပါးတရားတတိဟိဥဒ္ဒဘဘောဓစ္စဝိရိယပညာသုတော်ကောင်းတရား9ပါးအဲဒါဇာကဇာ၄ပါးအဲဒါတွေကတော့ကျေပြောလို့တော့မဖြစ်ဘူးအကြီးမြင့်တဲ့ခါတိုင်းဒါလေးကောင်းစဉ်တွေပဲဆိုကြအောင်လို့ ဒီအိမ်ဘောဇာသတ်ဇံပြာမှတ်ပါစရဏဒီအိမ်ဘောဇာသတ်ဇံပြာမှတ်ပါစရဏဒီအိမ်ဘောဇာသတ်ဇံပြာမှတ်ပါစရဏအဲဒီသီလအိမ်ဣန္ဒြိယသံဝရဣန္ဒိဆောင်စည်းမှု တရားထုတ်တဲ့အခါအကုန်လုံးပြည့်စုံတယ်ဒီနေ့ဆောင်ပြီးမှုတွေပြည့်စုံတယ်ပြီးရင်ဘောဘောဇနေမတင်ညူတာလည်းသစ္စာကဏ္ဍနဲ့ဆင်ញင်နဲ့ဆင်ញင်မဆင်ញင်နဲ့မှတ်ပြီးတော့စားနေရင်ဒါလည်းဘောဇနေမတင်ညူတာပြည့်စုံတာပါပဲဟွန်းဒီရင်ဘောဇာဇာကရိယလို့ကြမှုကတော့သူပြောကြမလို့တရားထုတ်နေပြည့်စုံတယ်အခုကိုရင်လေးတွေလည်းဒီမှာအချိန်နဲ့အချိန်နဲ့ဆရာတွေကအထုတ်တိုင်းတယ်ဒီကလေးတွေဆိုရင်သူအိမ်မှာဆိုရင်အဲမိဘတွေကလည်းအလိုလိုက်ထားတော့ သူတို့အစောကြီးတဲ့အိမ်မဲမနဲ့လည်းစောစောမထားပါဘူးသူတို့နေနေမှထားမှာပါပဲအဲဒီပညာသင်ကြားတဲ့ကလေးတွေဆိုရင်လည်းနည်းနည်းစာလေးပါးထားကြတာရှိတယ်ဘုံမို့ရင်သူတို့အိတ်ချုံတော့အိတ်နေတာဒီဖို့ရပဲမိဘတွေကခွင့်ပြုထားတယ်သူတို့အခုဒီမှာတော့သင်္ဃဝတ်တယ်ဆိုတော့ကိုတော်တွေကဆရာတွေကတော့ကြတော့ကိုမနေ့စောစောလေးထားပြီးတော့တရားထုတ်ခိုင်းမယ်ညလည်းစောချင်းမရဘူးတရားတွေကအထုတ်ရပြီးမှမှန်ရပြီးသူကအဲဒီမှာဇာဂရိယ ဒါရီကသူပြည့်စုံသွားမှာပါပြီးရင်ဘောဇာသဇံပြာတဲ့တတ္တဓမ္မတွေတရားတဲ့တတိတရားတရားတရားအချိန်ကမရှိဘူးတရားတရားအကြောင်းကိုပြောလို့ရတယ်ကောင်းတာပါတရားတရားအရေးကြီးပါတယ်လို့ဘုရားတရားသံဃာယုံကြည်တာကတရားတရားကံကံရဲ့အကျိုးယုံကြည်တာကတရားတရားဘုရားစေဘုရားမှာတရားစေဘုရားမှာသံဃာစေသံဃာမှာကိုယုံကြည်ရတယ် ဘုရားဒီယုံကြည်ရဆိုတာလည်းသူ့ဘုရားကုံတရားကုံသံဃာကုံတွေသိပြီးတော့ယုံကြည်မှာအလကားကယုံကြည်နေလို့ရှိရင်လည်းသိပြီးတော့မနဲ့နေဘူးပေါ့လေဆိုတာကုသိုလ်တော်ရှိပါတယ်ဒါပေမဲ့လို့ဂုံလေးသိပြီးတော့အရာအစရှိတဲ့ဂုံတွေသိပြီးဘုရားကိုယုံကြည်ရယ်ဘောခါတအစရှိသောတရားဂုံတော်တွေသိပြီးတရားကိုယုံကြည်ရယ်သုပ္ပတိပါဏလောဘဒေါသမောဟကင်းအောင်ကျင့်နေတယ်ဆိုတဲ့ဒီဂုံတွေသိပြီးတော့သံဃာတော်ယုံကြည်တယ်သုပ္ပတိပါဏလောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်ကျင့်ရတယ်တဲ့ သာသနာပေါ်ရောက်လာရင်အောက်ထစ်ဆုံးသီလကတော့ကျင့်ရတယ်သီလကျင့်လို့ရှိရင်ကာယကံရောဝစီကံရောကျူးလို့မယ်လောဘဒေါသမောဟတွေကျင်းတယ်ဒါကြောင့်သုပ္ပတိပါဏကုံနဲ့ပြည့်စုံတယ်လို့ဆိုရတယ်အခုကိုရင်လေးတွေဆိုရင်လူပြင်းနေတော့သူတို့နေကြလို့နေပေါ့ဘယ်လိုနေနေဘယ်သူမှလည်းမတားမြစ်ပါဘူးပြောချင်တာတွေပြောဆိုချင်တာတွေဆိုလုပ်ချင်တာတွေလုပ်ဘယ်သူမှမတားမြစ်ဘူးအခုကိုရင်ဖြစ်လာတယ်ဆိုရင်သူတို့မှာကိုရင်ဤကျင့်ဝတ်တွေကျင့်ရတယ်အခုသင်္ကန်းကိုဒီလိုဝတ်ရမယ်ဒီလိုပဲဝတ်ရတယ် ဝိညာဉ်တွေဝိုးလို့မဖြစ်ဘူးလှအောင်လုပ်လို့မဖြစ်ဘူးဟွန်းကိုရင်ဆိုတော့ဒီလိုအိန္ဒိယထိုင်းနေရတယ်ထိုင်းနေရတယ်အစောရောက်မကင်းရောက်တခြင်းမစိုးအောင်ထိုင်းမတိရောက်ဒီလိုပါလေအများကြီးထုတ်ကျင်မှုတွေသူ့မှာရှိတယ်အဲ့ဒါအဲဒီလိုသီလတွေကျင့်နေတဲ့ဖြင့်ကာယကံမြဝစီကံမြကျူးလွန်မဲ့လောဘဒေါသအကျမ်းစာတွေသူတို့မဖြစ်ဘူးဒါသုပတိပါဏဂုံနဲ့ပြည်စုံတာတဲ့အဲဉာဏ်သာကြည့်ရင်ဉာဏ်သာပြည်စုံတယ်အဲသုပတိပါဏလောဘဒေါသမောဟကင်းကြောင်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 စိတ်ဆိုးစိတ်ပြမှုဒေါသမဖြစ်နိုင်ဘူးဖြစ်ပြန်လဲသူမှတ်ပြီးပယ်ရရပြန်တာကိုသူကကြာကြာမဖြစ်ရဘူးနာကောင်းပါလေသူကအဲဒီလိုကိလေသာကင်းတဲ့အကျင့်တွေကိုမြတ်စွာဘုရားဒီသက်တန်ကတော့ကျင့်တော်မူပါပေသည်ဒီကုံသိပြီးတော့ယုံကြည်တာတရားတရားကိုဒီနေ့ဒကာကြီးဖျံမှုပြုပြီးတော့ဒီနေ့ရှင်ဒကာရဟန်းဒကာရှင်မရဟန်းမလူဒကာသူမတွေသံဃာတော်တွေကိုဆွံ့ကြွရတယ် အဲ့ဒါဒီသုပ္ပတိပါဏာစာယူတဲ့ဂုဏ်နဲ့ပြည့်စုံတဲ့သံဃာတော်အားလုံးကိုယုံကြည်သောအဖြစ်ပြညိုသောအဖြစ်ယူရတာပဲသုပ္ပတိပါဏောလောဘဒေါသမောဟကင်းကြောင့်ကောင်းမွန်စွာကျင့်တော်မူတတ်ပါပေသည်အဲဒီလိုကျင့်တော်မူတဲ့သံဃာတော်တွေပြညိုသောအဖြစ်မုံမြတ်သောဆံခဲပွဲစဉ်တွေထူထောင်ပါသည်ဒီလိုအောင်ပြုပြီးယူရတာပဲအမှန်ကောင်းပါလေအဲအဲ့ဒီဂုဏ်လေးတွေသိပြီးယုံကြည်တဲ့တရားတရားလေးတွေလည်းဒီဆရာသမားတွေအသင်ပြီးတော့သူရပါလိမ့်မယ်ပြီးတော့ကံကံရုပ်ရှင်ရှင်တရားတွေအရေးကြီးပါတယ် သရတရားဟာလက်နဲ့တူတဲ့လက်ရှိတဲ့ပုဂ္ဂိုလ်လက်ကောင်းတဲ့ပုဂ္ဂိုလ်လက်မရှိတဲ့ပုဂ္ဂိုလ်လက်မစွမ်းတဲ့ပုဂ္ဂိုလ်နှစ်မျိုးရှိတယ်လက်မစွမ်းမတန်တဲ့ပုဂ္ဂိုလ်လက်မရှိတဲ့ပုဂ္ဂိုလ်ဟာလမ်းလျှောက်သွားဖိုးရိုက်ဖိုးတာပစ္စည်းတွေ့ပြီမဲ့လည်းကောက်မြူနိုင်ဘူးပန်းလေးတွေ့အောင်တော့သူမကူးနိုင်ဘူးကောင်းမှတော့ဒီသားပဲဟောတော့သူကလက်ကျိုးနေလို့လက်မစွမ်းလို့လက်ကောင်းတဲ့ပုဂ္ဂိုလ်သွန်တန်တဲ့ပုဂ္ဂိုလ်လမ်းလျှောက်သွားဖိုးရန်တွေ့ရင်ဘာပဲဖြစ်ကောက်ယူလာနိုင်တယ်အသုံးချမဲ့ဟာလေးတစ်ခုဆိုကောက်ယူလာနိုင်တယ် အဲ့ဒါလိုပဲဗราတရားရှိတဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားဤသာသနာတွေ့တဲ့အခါကလာကုသိုလ်ကောင်းမှုတွေဖြစ်တယ်။သွားရင်လာရင်နေရင်ထိုင်ရင်ဘုရားအကြောင်းပြုတဲ့ကုသိုလ်တွေဖြစ်တယ်။တရားသံဃာအကြောင်းပြုတဲ့ကုသိုလ်တွေဖြစ်တယ်။ဘာလို့လဲဗราတရားရှိရင်လား။ဗราတရားမရှိတဲ့ပုဂ္ဂိုလ်ကဘုရားမြင်မယ်လို့စေတီကြီးမြင်မယ်လို့ပြင်မာခြင်းပြင်မာလေးကအကြကြီးသူစား။ဩဒီစေတီကြီးတကယ်တည်းမှပဲကိုယ်တဲ့ကိုယ်တော်နဲ့ပြည်တွေလာပြီးစုပုံထားကြတယ်။ ဒါတွေဆင်းရဲတာတွေတုံးလိုက်ရင်အများကြီးရမှာစသည်ဖြင့်ဒီလိုပြင်းမာတာတွေလည်းရှိတာပဲသရာတရားမရှိတဲ့ပုဂ္ဂိုလ်တွေသရာတရားရှိတဲ့ပုဂ္ဂိုလ်တွေအဲဒီစေတီကြီးမြင်ရလို့ရှိရင်မြတ်စွာဘုရားအရဟံသာရသောကိုးပါးသောဂုဏ်နဲ့ပြည့်စုံတော်မူမြတ်စွာဘုရားဤအဲဓာတ်တော်တွေရုပ်ပွားတော်တွေတရားတော်တွေကင်းဝါရဖြစ်တဲ့စေတီတော်ကြီးပဲလို့အာရုံပြုပြီးစိတ်ကြည်ညိုခြင်းရှိရကုသိုလ်ဖြစ်တော့သွားရနိုင်ကုသိုလ်ဖြစ်ရေးကြည့်ပါလေအဲ့ဒါလက်ကောင်းတဲ့ပုဂ္ဂိုလ်ဟာ သွားရင်လာရင်သုံးကြတဲ့ပစ္စည်းကောက်ယူနိုင်တာနဲ့တူပါတယ်အဲ့ဒီတရားတရားဒါသရဏပဲရောက်ကြောင်းတရားပဲဒီတရားတရားနဲ့ပြည့်စုံမှကုသိုလ်ကောင်းမှုတွေဖြစ်ပြီးတော့တရားတို့တရားမြတ်တွေပြည့်အောင်ရောက်တာအခုသင်ပြုခြင်းပပိစ္စမင်္ဂလာကံနဲ့ပြုတယ်ဆိုတာဒီတရားတရားရှိလို့လုပ်တာတရားတရားမရှိတဲ့ပုဂ္ဂိုလ်တွေကဘယ်လုပ်နေမှာတော့မလုပ်ဘူးတရားတရားရှိတဲ့ပုဂ္ဂိုလ်တွေအကုန်မိမိတို့ပစ္စည်းတွေလည်းအကုန်ကန်းသာသမီးတွေလည်းပဲအဲသင်္သာမဏေဖြစ်ပြီးတော့သင်္သာမဏေဖြစ်နေပြင်ရအောင်လို့ သာသနာပြုပေးတာဗဒတရားရင်ကအဲဒါဒီဗဒတရားအရေးကြီးပါပဲအဲဗဒတတိဆိုတာအမှားရတဲ့တတိဘုရားကုံတရားကုံသံဃာကုံအမှားရတာကုသိုလ်ကောင်းမှုပြုဖို့ရတတိရတာတတိတရားပဲနောက်ပြီးတော့တရားထုတ်တဲ့အခါအမှားနေတဲ့တတိကတော့သူပြောကြမလို့တတိတရားဗဒတတိဟိရိဥတ္တပါတဲ့ချက်ချင်းကြောက်ခြင်းမကောင်းမှုအကုသိုလ်တွေမပြုမပြုရဲတာတွေဟိရိဥတ္တပါခေါ်တယ်ဗဒတတိဟိရိဥတ္တပါဘာဥစ္စဝိရိယပညာ

ဇန်၄ပါးကတော့ဒါဇန်တရားအထုံးမှာရှင်းပါအခုတရားထုတ်တဲ့ခါတော့ဇန်အခြေလောက်ပဲရမှာပေါ့လေဇန်အခြေဥဇာရသမารီမျိုးဒါတော့ရပါတယ်အဲဒီဟာသရဏတရား35ပါးခေါ်တယ်တိအိမ်ဘောဇာရဲ့လေးခုသက္ကဟောဘုရောင်းတရား9ပါးသတ္တမ9ပါးနဲ့4ပါးနဲ့ပေါင်း10ပါးရှိတယ်ဇန်က4ပါးတဲ့15ပါးရှိတယ်ဒီအိမ်ဘောဇာသတ္တံပြာမပါသရဏဒါတွေနဲ့ပြည့်စုံအောင် ahụ ụdị tobzudikwenye anyazi sephụga chid wiri dzagbazanzi ma gbasarana စီအိမ်ဘောဇာသဇံပြာမှတ်ပါသရဏအဲဒီဝိဇ္ဇာသရဏနဲ့ပြုစုတဲ့ပုဂ္ဂိုလ်မြတ်တယ်တဲ့အခုရှင်သာမေပြုတော့ဝိဇ္ဇာတွေကဝိပဿနာဉာဏ်ပြည့်စုံမယ်သရဏတွေကသရာရင်ခံပြီးတော့သီလစောင့်ရှောက်ရမယ်အိန္ဒြေစောင့်ရှောက်ရမယ်နုနုကြကြနဲ့တရားအားထုတ်ရမယ်စားတော့တဲ့ခါကာလတွေသုံးဆောင်တဲ့ခါကာလတွေဒီစောကနာနဲ့သင်ញင်ရမယ်အဲ့ဒါတွေပြည့်စုံပါတယ်နောက် တတိအစရှိသောတရားတွေလည်းထိုက်တရားတွေဆိုသူတို့ပြည့်စုံသွားပါတယ်အဲ့ဒါဟာမြတ်တာတဲ့လောကထဲမှာမူလကတဲ့ပို့ပြီးတော့မြတ်လာတာပေါ့တောင်ပေါ်မြတ်တက်တယ်လို့ပဲတောင်ပေါ်တက်တော့ခြေလမ်းနဲ့ခြေလမ်းနဲ့မြင့်မြင့်သွားတယ်လို့ပဲအဲ့ဒါဒီကိုရင်လေးတွေကကိုရင်ဝိသိရှင်ကစပြီးတော့တစ်ဆင့်နဲ့တစ်ဆင့်တစ်ခါလေတရားတွေဆရာသမားသူနဲ့သုံးပါတဲ့အတိုင်းကျင့်ကြံသွားတာဝိသေသရဏနဲ့ပြည့်စုံပြီးဒီကလာမြတ်သွားတယ်တဲ့ဒါကိုမြတ်စွာဘုရား

။ဒီနေ့စင်သာမဏေဖြစ်နေချီးမြှောက်ပါပါပြီလို့အာရုံပြုဝမ်းမြောက်ဝမ်းသာလည်းရှိရမယ်။အဲဒီညာကြောင်းဖြစ်တဲ့ဝိဇ္ဇာညာနေလည်းခုတရားနာ၍ရတဲ့လောက်ရတာပေါ့။သရဏဆိုတာတွေလည်းပဲသရတရားစသည်တွေပွားတဲ့လောက်ကိုပွားလို့ဝိဇ္ဇာသရဏတို့လည်းပဲထည့်ပြလို့သာပြည့်စုံသွားပြီ။အာရုံပြုရမယ်။သရတရားရင်ခံပြီးတော့ဘဝိဇ္ဇမင်္ဂလာပူဇော်သောအခြင်းဆွမ်းလှူခြင်း သင်္ဃာစသည်တော့သူသားချင်းစသည်ဒါနကုသိုလ်တွေပွားဒါလည်းပဲသူကသရဏတွေပဲမိမိတို့လိုရှိအောင်ရောက်ဖို့ရတယ်အဲလူချမ်းသာလားချမ်းသာတွေနဲ့ပြည့်စုံဖို့ရတယ်သူခီးစိတ်တွေခီးသွားတဲ့ခါကာလမှာ300ခီးစိတ်ပြေးနိုင်လို့ရှိရင်ယထာနဲ့လည်းသွားနိုင်တယ်သင်္ဘောနဲ့လည်းသွားနိုင်တယ်မောရဘာနဲ့လည်းသွားနိုင်တယ်လေညာနဲ့လည်းသွားနိုင်တယ်ဘိုလ်လူကြီးရဌာနလိုလည်းကူးနဲ့ချမ်းသာနဲ့ရောက်သွားအဲ့ဒါလိုပဲအခု သရာတရားရင်ခံပြီးတော့ဒါနာကုသိုလ်တွေပြုတာဟိုလားသရဏတရားတွေကအဲဒီကသရဏတရားတွေဈေးတွေပဲဒါတွေလိုကြည့်ရဖို့လူချမ်းသာတွေလူဘဝတွေနောက်ဆက်ကဆက်ကဖြစ်သွားနိုင်တယ်။နာပြည်လောကတွေမှာရောက်ပြီးတော့ချမ်းသာတွေလည်းဆက်ကဆက်ကရပြီးသွားနိုင်တယ်။အဲအလိုရှိရင်ဆင်းရဲခါသိင်းတဲ့နိဗ္ဗာန်လည်းရောက်နိုင်တယ်တဲ့ဒီထဲမှာနိဗ္ဗာန်ရောက်တာတော့အကောင်းဆုံးပဲလူချမ်းသာကချမ်းသာဆိုတာတခဏလေးပုံပုံသွားတယ်ဘာမှမဟုတ်ဘူးသူက။ ရွယ်ရွယ်ရွယ်လေးတော်တာပဲတော့ကြကြီးလာလို့ချင်းဘာမှနေရာမကျဘူးသိကြီးလေးလေးနေရာမကျတယ်လည်းပဲလူရအောင်ကြတော့မဝင်ဘူးပဲတော်တော်နေရာမကျတဲ့ဥစ္စာပါအဲဒါကြောင့်သူချမ်းသာလေးဆိုတာဒါရှိတည်ရတာမဟုတ်ဘူးတခဏလေးပဲနာချမ်းသာလေးလည်းထို့သူပဲတခဏပဲကောင်းတာကတော့ဆင်းရဲခါသိင်းကြီးနဲ့နိဗ္ဗာန်အကောင်းဆုံးပဲအဲဒီနိဗ္ဗာန်အာရုံပြုပြီးတော့ဟွန်းဒီလေကုသိုလ်ကောင်းမှုတွေပြုကြတယ် အဲဒီနိဗ္ဗာန်ရောက်ဖို့ရပဲကြီးရခုတောင်းရမှာလားအောင်ပြီးအောင်တော့သုံးခါတာလေးတွေကိုရုပ်ပြီးတော့တရားသိမ်းတော့မယ်သုတုခဝတ္တနိဗ္ဗာနံသမ္မာသမ္ဗုဒ္ဓရေပိတံအာသောကံဝိရဇံခေမယထာဒုက္ခနိရောဓတိဒီကဈာနာပုဂ္ဂိုလ်တွေဘလသမပါနဲ့နိဗ္ဗာန်အောင်ပြုပြီးတော့နေရာကဆလာတဲ့ခံနိဗ္ဗာန်ချမ်းသာကောင်းလုံးလို့ဘာနဲ့တူတယ်ဆိုသိဉ္ဉာရရမှာ အင်းမြပဲရမှနေပြီးတော့ထွက်လာတဲ့အခါသူညံညံနေနဲ့ကူကူလောင်လောင်နေရရောက်လာတဲ့အခါခုနကနေခဲ့တဲ့နေရာလေးသိကောင်းတာပဲလို့အောင်းမေ့တယ်လို့ပဲနိဗ္ဗာန်အာရုံပြုပြီးဖလားသမဘဝင်စားနေတဲ့အခါဘယ်အာရုံတွေမှမဝင်ဘူးလောကအာရုံတွေဘာမှမဝင်ဘူးမြင်တဲ့အာရုံကြားတဲ့အာရုံနားတဲ့အာရုံစားတဲ့အာရုံဒုတိယအာရုံသိကုသနာကြံနေတဲ့အာရုံတွေဘာမှမဝင်ဘူးသူကသင်္ခါရတွေချုပ်ငင်းနေတဲ့နိဗ္ဗာန်လေးကိုလည်းအာရုံထင်းနေအဲဒီကနေပြီးထလာတဲ့ခါကျတော့သူညံညံနဲ့ရောက်လာတယ်လို့အပူနဲ့ရောက်လာတယ်လို့ကိုအဲဒါကြောင့်

နိဗ္ဗာန်မှာဘာမှမရှိဘူးအကုန်လုံးငြိမ့်နေယထာခြင်းနိဗ္ဗာန်ရတဲ့ဒုက္ခဆင်းရဲဝေဒနာတွေနေလို့စိတ်ချုပ်ငြိမ့်တဲ့ရှိအာသောကဆိုရင်ဉာဏ်လည်းမရှိတော့ဝါဆိုရင်ကြာအကြောင်းလည်းမရှိတော့နိဗ္ဗာန်မှာဆိုရင်ကြာပူပန်ကြာမရှိဘူးလောကမှာလည်းဆိုရင်ကြာပူပန်ကြာရများအာသောကဆိုရင်ဉာဏ်လည်းမရှိတော့ဝါဆိုရင်ကြာအကြောင်းလည်းမရှိတော့ခေမဘေးရခသိဟိတို့ဤဉာဏ်ရဖြစ်သောဝေရဇံ အသောကံဝိရဇံဝိရဇံကိလေသာတွေဥသောမြူလဲကင်းသောခေမံဘုရားခသိန်းတို့ညင်ညာဖြစ်သောလောကမှာဘေးရန်နဲ့အန္တရာယ်တွေပေါ်တယ်။အဲဒီနိဗ္ဗာန်မှာဘာမှဘေးအန္တရာယ်မရှိဘူးကိုယ်အတွက်သူများအတွက်ဘာမှဘေးအန္တရာယ်မရှိဘူး။ခေမံဘုရားခသိန်းတို့ညင်ညာဖြစ်သောသမ္မာသမ္ဗုဒ္ဓရေသီတာမြတ်စွာဘုရားသည်ဟောကြားတော်မူအပ်သောဒါနိဗ္ဗာန်ထိုနိဗ္ဗာန်ရသည်။ သူသူခံဝတ္တဩအလွန်မင်းသံသာပါပိသွာတကားအဲဒီလိုညာနာပုဂ္ဂိုလ်များဥဒံကျူးထားတဲ့အကောင်းဆုံးမြတ်ဆုံးဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုသရဏအားဖြင့်ဒီပဲထူထောင်ကြရမယ်လို့ပြသောကြောင့်ယနေ့အဖို့ မိမိတို့သာမြေဖြစ်သောပုဂ္ဂိုလ်တို့ကိုမြင့်မြတ်သောရှင်သာမဏေဖြစ်ဖြင့်သာသနာတော်သို့ချင်းမြင်ပြီးတော့ပပိစ္ဆမင်္ဂလာပြုရတဲ့ကုသိုလ်တို့ပပိစ္ဆမင်္ဂလာအကြောင်းပြုပြီးတော့သံဃာတော်တွေကိုမွန်မြတ်သောဆွမ်းခဲပွင့်နေထူထောင်ရတဲ့ကုသိုလ်သူပရိသတ်တွေကျွေးမွေးရတဲ့ကုသိုလ်သံဃာတော်ရှင်မြတ်တို့အာသင်္ဃာသတ်စီသောသူတို့သူဘဝသူတွေထူထောင်ရတဲ့ကုသိုလ်တရားနာရတဲ့ကုသိုလ်အသတ်စီသောဒီကုသိုလ်ပေါင်းကြောင့်သင်္ခါတိငြိမ်းရာ esooye ojeoaoachiya ya relo na-enyi ya a ya ya na abogoado aa so ka so wụ eci t na iwanchana o emaya djiedo amieodidemag